ပြီးမှကိုနေ့ပတ်စလို့ရပါလားဒီရက်လည်းမရှိတော့ဘူးသူမနကတရားဆက်ပေါ့ရင်ကုတ္တရနိကေစတုက္ကနိဗ္ဗအာဘယတုတ် တေဘေးကိုမကြောက်သူ၄ဦးဒုတိယပိုင်းတရားတော်တရားတော်မဟောကြားမီယုဏပြမတ္တဝါအလုံးဘေးအခတ်တိမ်ကျင်းလွတ်ငြိမ်းမှုပစ္စာဆိုပြီးမေတ္တာပို့အောင်တမိရေဝတမဒိဋ္ဌတပိကုတ်ဘေထတန္တဝံတတံတတမမေညာယတေယောဟောတိနပါပိယော တပိရိဝသမာတိဋ္ဌတပိကုပ္ပိဋ္ဌတန္တဝောတတံတတမမေညာယတဗ္ဗဒုက္ခပမုဇ္ဇတိဟေတေနသစ္စာဝေစေနဒုက္ခိတာဟွန္တုပါဏိနောသဗ္ဗေရဝသူတော်ကောင်းတို့နှင့်သာလျင်သမာတိထပေါင်းဖော်ရာ၏သဗ္ဗေသူတော်ကောင်းတို့နှင့်တန်တဝန်ဒုသွာဒုလာဒုစာဒုနေမှုကိုကုပ်ပိထပြုရာ၏ တတံသူတော်ကောင်းတို့၏တတ္ထမံသူတော်ကောင်းတရားကိုအညာယသိ၍အညာယမိမိစိတ်မှာကောင်းသောအာထုတ်၍တည်တည်ရှိသောတေယောမြင့်မြတ်သည်ဟောတိဖြစ်၏ပါပိယောယုမာတိနာဟောတိမဖြစ်ပါပေတပိရိဝသူတော်ကောင်းတို့နှင့်နာလျင်တမသေထပေါင်းဖော်ရ၏ တပိသူတော်ကောင်းတို့နှင့်တန်တဝံဒုသွားဒုလာဒုစာဒုနေမှုကိုကုတ်ပေထပြုရ၏တတံသူတော်ကောင်းတို့ဤတတမံသူတော်ကောင်းတရားကိုအညာယသိ၍အညာယမိမိစိတ်မှာကောင်းစွာ အားထုတ်၍အရဟတဖို့ပေါ့သိမြင်နေရှိသောတပဒုက္ခလုံးစုံသောဝဆေယဘေဒုက္ခအပေါင်းတို့မှာဗမုဇ္ဇတိကင်းလို့ရပါပေ၏ ဟေတေနာသစ္စာဝိဇေနာဤသို့နှုတ်တံဖော်ထုတ်ပြန်၍ဟောမှန်သောဒေသနာသစ္စာစကားကိုမျက်စုပူဇော်ရလေသောကြောင့်သာတဝိနာတရားချစ်ခေစိတ်ကောင်းဝိညာဉ်ကုန်သောသင်္ဒရောသင်တရားနာပရိသတ်ပေါင်းတို့နှင့်တဟတကွပါဏိနောလူရယနာဖျာဖျာမြမမကျွင်းခမင်းဥဒုံလုံးစုံကုန်သော ဇနာတတဝဟုလလူပြမဘောင်းများစွာတို့သည် များစွာတောင်းတောင်းလူနတ်ပြမတတဝဘောင်းတို့သည်နိဗ္ဗာန်စဘေးရန်ခတ်သိန်းတို့မှလည်းကင်းငြိမ်ကြကုန်သည်ဟွန်းတို့ဖြစ်ကြပါစေကုန်သတည်းနေဒုက္ခစာဆင်းရဲခတ်သိန်းတို့မှလည်းကင်းငြိမ်ကြကုန်သည်ဟွန်းတို့ဖြစ်ကြပါစေကုန်သတည်းအာသောကာစမညိုမမိန်တကိုးရှင်၍ ဆိုရင်မနောင်ကြောင်းကြပူဆွေငိုကြွေးခြင်းတို့မှလည်းကင်းဝေးကြကုန်သည်ဟွန်းတို့ဖြစ်ကြပါစေကုန်သတည်းဟွန်းတို့ယနေ့ကသာနိဗ္ဗာန်ရသည်ဘဝတိုင်အောင်စိတ်ရှင်လန်း၍ဉာဏ်ဉာဏ်မမချမ်းသာသာသာဖြင့်သူတော်ကောင်းတရားတွေကိုစတဲ့တဘို့ကြိုးစားပွားများအားထုတ်နိုင်ကြပါစေကုန်သတည်း သေဘေကိုမကြောက်သူ၄ဦးကြောက်တဲ့သူက၄ဦးမကြောက်တဲ့သူက၄ဦးပေါ့အချက်ကတော့၄ချက်ပါပဲအာယုံ၅ပါးကာမဂုဏ်တရားတွေကိုမမောတွေ့တာလွန်အာကြီးတဲ့ပုဂ္ဂိုလ်ဆွဲလန်းတဲ့ပုဂ္ဂိုလ်အဲ့ဒီစိတ်နဲ့သိရင်ကြောက်ကြောက်လန့်လန့်နဲ့သိရမယ်။နောက်တစ်ခါမိမိခန္ဓာကိုယ်ကိုတွေ့တာမမောလွန် ဆွဲလန်းလွန်းတဲ့ပုဂ္ဂိုလ်လည်းပဲဒီကံကြီးမှာကြောက်ကြောက်လန့်လန့်နဲ့တရားတဲ့ကုသိုလ်တွေနဲ့ပြီးအာကုသိုလ်များတဲ့ပုဂ္ဂိုလ်များလည်းသုတ္တပြကျွေတေကံဒီမှာကြောက်ကြောက်လန့်လန့်နဲ့တရားတဲ့သူတော်ကောင်းတရားတွေမှာဒုလောဒုလောဒုလောဒုလောနဲ့ကြာကြာနာနာမယုံကြည်တဲ့ပုဂ္ဂိုလ်ပေါ့ဟိုလိုလိုဒီလိုလို ဟိုဟာကောင်းတော့လို့ဒီဟာကောင်းတော့လို့ဘယ်ဟာမှ သူဆုံးဖြတ်ချက်မချနိုင်အဓိကကတော့မညာဖုန်ညာနိဗ္ဗာန်ရောက်ကြောင်းသူတော်ကောင်းတရားတွေမှာယုံကြည်မှုအားနည်းတဲ့ပုဂ္ဂိုလ်ယုံကြည်မှုအားနည်းတယ်ဆိုတာဉာဏ်ပညာပါပါသွားတာဉာဏ်ပညာနဲ့မွေပါမဆုံးဖြတ်တော့ဒုလောဒုလောဒုလောဒုလောကောင်းမြတ်တဲ့တရားတွေမှာဒုလောဒုလောဖြစ်မကောင်းတဲ့ဘက်မှာကြတော့ ယုံကြည်တာများတာပါပဲမှားတယ်ပဲဆိုတာလောဘဥဆောင်တာဒေါသဥဆောင်တာမောဟဥဆောင်တာလုပ်ချင်တာလို့ဘာမှအပြစ်မရှိဘူးကုသိုလ်အကုသိုလ်မရှိဘူးလို့သမ ्या လည်းပဲမင်းတို့လို့သမ ्या အပြစ်လည်းဘုရားသခင်ခံမယ်စသည်အဖြစ်အဲ့ဒီလိုမှားမှားယွင်းယွင်းနေကြတော့လည်းပဲယုံကြည်တာပဲ လောဘဖြစ်စရာတွေမှာယုံကြည်ရာတွေအများကြီးပဲဟိုးရှိရုံရရှိခဲ့ရှင်နေတမြင်းနေတနွားဒေတဝက်ဒေတရစ်ပူဇော်ကောင်းသာချမ်းသာမယ်နတ်ပြည်ရောက်မယ်နရဏဇမတော်ပေါ့ယုံကြည်တာပဲအဲ့ဒါမျိုးသီလသမာဓိပညာတွေကြိုးစားရမယ်မဲ့ခင်၈ပါးကြိုးစားရမယ်အခြေခံသီလသမာဓိပညာတွေကြိုးစားရမယ် ဒါနသီလဘာဝနာတွေကြိုးစားအဲ့ဒါဆိုရင်ဒုလောဒုလောဒုလောဒုလောဖြစ်သွားအဲ့လိုသူတော်ကောင်းတရားတွေမှာဒုလောဒုလောဒုလောဒုလောဖြစ်တဲ့ပုဂ္ဂိုလ်တွေသုတ္တပြကျွေတေဂန်နိမှာကြောက်ကြောက်လန့်လန့်နဲ့တရားတတ်တယ်အဲ့ဒါနဲ့ဖြောင်းမြောင်တရားမှာမကြောက်တဲ့သူ၄ဦးဆိုအာယုံ၅ပါးကာမဂုဏ်တရားတွေကင်းတဲ့ပုဂ္ဂိုလ်လုံးလုံးမကင်းသေးတာတော့မှအားနည်းတဲ့ပုဂ္ဂိုလ် သူစာလိုပြောရင်တော့ဒိဋ္ဌိကတဝိပယုတ်စိတ်နဲ့ရှင်တာပေါ့သောတပန်ဟာဒိဋ္ဌိဝိသိကိစ္စပယ်ပြီးတော့ကာမတဏ္ဍမပယ်ရသေးပါဘူးသို့တော်လည်းပဲဒိဋ္ဌိမပါတော့ဒိဋ္ဌိမရှင်တော့အဲ့တော့ဘာဖြစ်သလဲဆိုတော့ကာမရာဂမှာအာနေသွားတော့ကာမရာဂတော့ဖြစ်တာပါပဲသားရသမီးတွေရတာအတ္တမလွန်ခဲ့ဘူးပေါ့ ကိုစီပါရဲ့ကိုလူမှုရေးအတွက်သူများကိုမတရားလုပ်ချင်တဲ့စိတ်တွေမရှိတော့ငါးပါးသီလလုံခြုံသွားတယ်ငါးပါးသီလလုံခြုံသွားတဲ့စိတ်မျိုးနောက်တစ်ခါမိမိကိုယ်ကိုတွေ့တာမှုမမောမှုလည်းပဲယော့သွားကာမဂုဏ်မကင်းသေးတော့အထိုက်လျောက်တော့ပြင်ဆင်ခြေတာတာပါပဲတွေ့တာမမောတာ မဆာလို့ပြောရင်တော့ဒိဋ္ဌိကတဝိပယုတ်သဘောမျိုးပေါ့ငါငါဆိုတဲ့အစွဲပြုတ်သွားတဲ့အတွက်ကြောင့်အားနေသွားတဏှာ၄ပုံတစ်ပုံပယ်ပြီးသွားပြီအနာဂတ်ယဟန္တာတွေအထိမပြောပါဘူးသောတာပန်တော့ပြောတာတဏှာ၄ပုံတစ်ပုံပယ်ပြီးသွားပြီဆိုကိုကိုကိုတဏှာမကင်းသေးလို့ပြင်ဆင်ခြေတတော်လည်းပဲနှလုံးသားကိုလည်းပဲသီလသမာဓိပညာတွေပြင်ဆင်တယ်မွန်းတင်တယ် ။တရားသမားတွေပညာတွေကြိုးစားတယ်ပေါ့။နောက်တစ်ခါနံပါတ်3အာကုသိုလ်နဲ့ပြီးကုသိုလ်များဘာဝနာတရားတွေပွားများပြီးလမ်းမှန်မှာရှောက်လှမ်းနေတဲ့လမ်းမှန်ဆိုတာမစ္စိမပရိပရာလောဘဆွန်းတို့ဒေါသဆွန်းတို့ပယ်ပြီးတော့မြတ်စွာဘုရားဟောတဲ့မစ္စိမပရိပရာသီလသမารိပညာလမ်းမှာ ရှောက်လန်းပြီးတော့ဒါနသီလဘာဝနာတွေကြိုးစားပွားများအားထုတ်နေတဲ့မျိုးကောင်းသားမျိုးကောင်းသမီးဟာအမြဲတမ်းကုသိုလ်ကောင်းမှုတွေတိုးပွားနည်းနည်းလေးလှူလည်းပဲလှူတတ်လှူတတ်တော့ကုသိုလ်တွေပူရလှူတတ်တယ်ဆိုတာကျွမ်းကျင်တယ်ပေါ့ခုလုပ်တဲ့လုပ်ငန်းမှာတီလကိုကျင့်တီလအပေါ်မှာယက်တီပြီးတော့မှလှူတယ် မလူခြင်းကလည်းဝမ်းမြောက်ဝမ်းသာဖြစ်တယ်လှူစဲမှလည်းဝမ်းမြောက်ဝမ်းသာဖြစ်တယ်လှူပြီးတော့လည်းဝမ်းမြောက်ဝမ်းသာဖြစ်တယ်ဒါနအရာမှာဝမ်းသာရမယ်လူကံပုဂ္ဂိုလ်ရဲ့ဂုဏ်တွေကျေးဇူးတွေကိုမှန်းပြီးတော့ကြီးညိုရမယ်ဝမ်းသာအကိုအောင်နေတဲ့ပုဂ္ဂိုလ်တွေဆိုရင်လည်းမေတ္တာကရုဏာနဲ့လှူတယ်ပေါ့ကိုယ့်ရဲ့မြင့်တဲ့သူတွေသီလသမာဓိပညာရှိတဲ့သူတော်ကောင်းတွေလှူလို့ရှိရင်လည်းပဲဝမ်းမြောက်ဝမ်းသာဖြစ်ရမယ် ယက်တည်တာကလည်းသီလအပေါ်မှာယက်တည်သီလအပေါ်မှာယက်တည်တယ်ဆိုတော့ရှားပေါ်ရတဲ့ပစ္စည်းရတဲ့ဓမိယလတ္တစင်ကြယ်တယ်ပေါ့လူကန်ဒီမှာလည်းပဲသီလဆောက်တည်ထားတယ်အဲလူရာကျွမ်းကျင်တဲ့အခါကျတော့ရိုးရိုးသေးသေးစေတနာပါပါနဲ့လူတန်တန်ရှင်းရှင်းပေါ့ကိုနိုင်သလောက်လူရည်ရွယ်ချက်ကလည်းမညာဖုန်ညာနိဗ္ဗာန်ဆိုတော့ ဝိဝတ္တနေတိတအကုသိုလ်မျိုးကိုပြုတတ်တယ်အဲတော့တရဏဂုံသီလအပေါ်မှာလည်းပဲယက်တည်တဲ့စေတနာသုံးဏလည်းထက်တန်တဲ့ကိုချင်းသီလလည်းပဲထိမ့်သိမ်းဆောင်လျှောက်ထားဉာဏ်ပညာကလည်းပဲမဉဏ်ဖုန်ဉာဏ်နိဗ္ဗာန်အတွက်ဆိုတော့အကုန်လုံးကောင်းတာမဟာဗလာအတွက်လည်းကောင်းတယ်ပါရမီမြောက်ဖို့အတွက်လည်းကောင်းတယ် မဟာဖလဒါနဆိုတာအကျိုးကြီးတာအလှရှင်လည်းသီလရှိရမယ်အလှကံပုဂ္ဂိုလ်လည်းသီလရှိရမယ်ရွေးချယ်ပြီးလှူတာပေါ့စေတနာသုံးဏထက်တန်ရမယ်လှူဘဝတ္ထုဓမ္မရလတ္တတရားသဖြင့်ရှာလို့ရတဲ့ပစ္စည်းဖြစ်ရကံကံရဲ့ကျိုးကိုယုံကြည်တဲ့ကာမတက္ကတာတမ္မာဒိဋ္ဌိဉာဏ်လည်းပါရကာမတက္ကတာတမ္မာဒိဋ္ဌိဉာဏ်ပါရင်ဉာဏတံပယုတ်လို့စာပေမှာဒီလိုဖွင့်ပါတယ်ဝိပဿနာမပါသေးပါဘူး အဲ့တော့ဉာဏ်ရှင်တဲ့ကုသိုလ်ကောင်းမှုအလှကံပုဂ္ဂိုလ်တွေရဲ့သီလဂုဏ်သမာဓိဂုဏ်ပညာဂုဏ်ကိုမှန်းပြီးဝမ်းမြောက်ဝမ်းသာဖြစ်ရဗိဓမေပုံညာနိဗ္ဗာန်တပစ္စယောဟောတုတဏှာကိုတော်လှန်တဲ့ကုသိုလ်ပေါ့တဏှာမှမီတဲ့ကုသိုလ်ဉာဏ်ပညာဥဆောင်တဲ့ကုသိုလ်စားလို့ဆိုညာနာတံပယုတ်ပေါ့ဉာဏ်နဲ့ရှင်တဲ့ကုသိုလ် မညာဘုံညာနိဗ္ဗာန်အတွက်ရည်ရွယ်ပြီးတော့လှူတာကောင်းစားဖို့ချမ်းသာဖို့ကာမဂုဏ်တွေခံစားဖို့အတွက်ရည်ရွယ်ပြီးတော့လှူတာမဟုတ်ဘူးသို့တော်လည်းပဲလေးမဲ့လေးဖို့မရသေးရင်ဘဝဆိုတာရအောင်မှာပဲနိဗ္ဗာန်ရပါဘာလို့ဤလိုလှူတိုင်းတန်းနိဗ္ဗာန်တော့မရောက်သေးပါဘူးကိုယ်မှလေးမဲ့လေးဖို့မှမရသေးတာအဲလူချမ်းသာနတ်ချမ်းသာဖြစ်အောင်မှာလူချမ်းသာနတ်ချမ်းသာဖြစ်တယ်လို့ဉာဏ်ပညာလည်းပဲကြီးကျယ်တယ် ဉာဏ်ပညာကြီးကျယ်တဲ့ဘုရားအလောင်းတွေကြည့်ပါစကြဝဠာမင်းစည်းသိမ်အောင်စွန့်ပြီးတော့နိက္ခမပါရမီဘုရားရှင်တွေနောက်လိုက်သွားပြီးတော့ယဟန်ဝတ်တရားအားထုတ်တို့များဆိုတာဘုရားအလောင်းတော်လည်းဒီလိုပဲအားထုတ်ခဲ့တာရှိပါတယ်အဲ့ဒါဉာဏ်ပညာပါပါသွားတယ်အသက်ရှင်ခြင်းဆင်းလာခြင်းချမ်းသာခြင်းခြင်းခွန်အားခြင်းဉာဏ်ပညာခြင်းခြင်းဘုန်းတော်ကိုရှင်သောအာနုဘောခြင်းခြင်းတန်တာခြင်းခြံရများခြင်းပုံပါတာ မမျောမှန်းတော့လည်းပဲသူ့အကြောင်းအားလျော်စွာအကျိုးတရားတွေရမှာအဲ့ဒါကိုပိုင်ပိုင်နိုင်နိုင်သိထားလို့ဆွန်းလွင်ဆွန်းနဲ့ပတ်သက်တဲ့အကျိုးရေလူရေနဲ့ပတ်သက်တဲ့အကျိုးတင်ကန်းလူတင်ကန်းနဲ့ပတ်သက်တဲ့အကျိုးဟိုဆေးတွေလူကြဆေးနဲ့ပတ်သက်တဲ့အကျိုးကိုသိသိမသိသိအကုန်ရမှာအကုန်လုံးတော့ဘယ်သိမဲ့ပိဋကသုံးပုံဆောင်မှမဟုတ်ပဲအကုန်လုံးမသိသိတာသိသိမသိသိရမှာပဲ ကိုယ့်ဘက်ကစေတနာထက်ထက်တန်တန်ထားရင်ရအဓိကကိုသိဖို့ကဘာလဲဆိုတော့အကုသိုလ်ကဆိုးကျိုးပေးတယ်ကုသိုလ်ကကောင်းကျိုးပေးတယ်တော့တဘောဘာတော့ဒုဒ္ဒသဟတပတိလာဘောနီလပိတလောဟိတဝဋ္ဌတေယောခောမကောတေယကပ္ပတိကပတိလာဘောကပ္ပရုခပတိလာဘောအေဟိဘိက္ခုပတံဗရပတိလာဘောစသည်အဖြစ် အဲ့ဒါအကျိုးတရားတွေကတော့ကြက်ထားရမှာပဲမကြက်ထားရင်ပဲသိမသိသိသိအကျိုးပေးမှာပဲလူတဲ့လူအကျိုးပေးတာအဲ့ဒီအကျိုးတရားတွေဟာကာမဂုဏ်ခံစားဖို့အတွက်မရည်ပဲပဲနဲ့မညာဘုံညာနိဗ္ဗာန်အတွဲလို့ရည်ပဲလိုက်ကာမဂုဏ်မကင်းသေးလို့ကာမဂုဏ်နယ်ထဲမှာဖြစ်တော်လဲပဲဉာဏ်ပညာပါသွားတယ် ဉာဏ်ပညာဆိုတာအဓိကအနိစ္စကိုသိတဲ့ဉာဏ်ပညာဒုက္ခကိုသိတဲ့ဉာဏ်ပညာအနတ္တကိုသိတဲ့ဉာဏ်ပညာဒုက္ခသစ္စာကိုသိတဲ့ဉာဏ်ပညာတထွာပြရင်တလန်လောက်မြင်တာပေါ့အဲ့လိုဉာဏ်ပညာတွေတပညာဆိုတဲ့ပဋိသန္ဓေတွေကဉာဏ်ပညာပါသွားတာမဉဏ်ဖုံဉာဏ်အတွက်နိဗ္ဗာန်ရည်ရွယ်ပြီးတော့လူတိုင်းနဲ့ဆောက်တည်တယ်ဆိုတော့ဉာဏ်ပညာပါသွားတယ် အဲ့တော့နည်းသည်ဖြစ်စေများသည်ဖြစ်စေမိတို့ကုသိုလ်ကလည်းပဲမဟာဖလအကျိုးကြီးမားအောင်လဲဆောင်ရွက်တတ်တယ်ပါရမီမြောက်အောင်လဲဆောင်ရွက်တတ်တယ်ပါရမီမြောက်အောင်ဆိုတာအလူကံပုဂ္ဂိုလ်မရွေးချယ်တော့ဒီရသမารိပညာရှိတာတွေမရှိတာတွေအဓိကမဟုတ်တို့မြတ်စွာဘုရားအလောင်းတော်သုဇကပုံနာကြီးလာအလူခံတဲ့ဒီပုံနာကြီးဟာ လူကောင်းသူကောင်းမဟုတ်ဘူးဆိုတာသိသားပဲသိလဲလှူတာပဲငါအတွက်မဟုတ်သူတစ်ပါးအတွက်ငါအတွက်မဟုတ်ဘူးသူများအများတကာအတွက်ငါအတွက်မဟုတ်ဘူးအများအတွက်ပါရမီမြောက်မှသမညုတ္တရွှေဉာဏ်တော်ရမယ်သမညုတ္တရွှေဉာဏ်တော်ရမှာအများကိုကဲတင်နိုင်မယ်အများအတွက်အများအတွက်အများကိုကဲတင်ဖို့အတွက် အဲ့ဒါငါအတွက်မဟုတ်ဘူးလောလောဆယ်သီလသမာဓိပညာကြီးမားတဲ့ပုဂ္ဂိုလ်လူမအကျိုးကြီးမှာပဲအဲ့ဒီအကျိုးအဓိကမထားဘူးပါရမီမြောက်ဖို့အဓိကထားတယ်အဲ့ဒါငါအတွက်မဟုတ်ဘူးအများအတွက်ငါအတွက်မဟုတ်ဘူးသူတစ်ပါးအတွက်ပါရမီမြောက်သွားတယ်အကျိုးကြီးအောင်လုပ်တာကတစ်မျိုးသီလသမာဓိပညာရှိတဲ့ပုဂ္ဂိုလ်ကိုရွေးလှူရဝိစေယဒါနလို့ခေါ်တာပါရမီမြောက်ဖို့ကြတော့ အလူကံပုဂ္ဂိုလ်ရွေးတရားမလို့ကောင်းကောင်းကောင်းကောင်းတခိုးပဲဖြစ်ဖြစ်ခွေးပဲဖြစ်ဖြစ်ကိုစေတနာဘက်ကကိုပြတ်ဖို့ရည်ကြီးတာအဲဒီလိုကြိုးကြီးအောင်လဲလှူတတ်တယ်ပါရမီမြောက်အောင်လဲပဲလှူတတ်တယ်ဆောက်တည်တတ်တယ်ပွားများတတ်တယ်အဲတော့ကုသိုလ်ရနေ့တိုင်းနေ့တိုင်းဒီအလားကဲ့သို့တိုးဝါး အဲ့တော့အကုသိုလ်နေပြီးတော့ကုသိုလ်များတဲ့ပုဂ္ဂိုလ်တရားမှာကြောက်စရာမဟာတုဒ္ဒသောမစတ်ထဲမှာဒီတိုင်းပေါ့ပောရိတာရမေမကြောက်ဘူးလားပြန်လာတေမဲ့နေရပြန်လာမကြောက်ဘူးလားမကြောက်ဘူးဟာဘာဖြစ်လို့မကြောက်လဲငါမိဘတွေကိုလည်းကောင်းကောင်းလုပ်ကျွေးခဲ့ဆွေမျိုးတွေသားမယားတွေကိုလည်းပဲကောင်းကောင်းလုပ်ကျွေးခဲ့တယ်ကုသိုလ်ကောင်းမှုတွေအများကြီးလုပ်ခဲ့တယ်တရားမှာကြောက်စရာမလိုအဲ့ဒီလိုပဲ မြတ်စွာဘုရားရဲ့အဆုံးအမလိုက်နာပြီးတော့ဉာဏ်ပညာဥသိတဲ့ဒါနသီလဘာဝနာတွေနေ့တိုင်းနေ့တိုင်းနေ့တိုင်းစိတ်ပါလက်ပါစေတနာထက်ထက်တန်တန်နဲ့စာလို့ပြောရင်တော့အသင်္ခါရိကစိတ်မျိုးနဲ့ပေါ့ထက်ထက်တန်တန်ညာနာတံပယုဉာဏ်ရှင်တဲ့ကုသိုလ်မျိုးတွေအများကြီးလုပ်ခဲ့ပဲဆိုရင်တေကံဒီမှာကြောက်เสียမလို့ကိုပြုထားတဲ့ကုသိုလ်တွေပြန်နှလုံးသွင်းရုံနံပါတ်၄ကသူတော်ကောင်း တရားတွေမှာတန်တရားအကင်းတယ်ဝိပဿနာအဲ့ဒီကိုအဓိကသွားသူတော်ကောင်းတရားတွေသီလသမာဓိဉာဏ်ပေါ့မဉ္ဇဏ်ဖုန်ဉာဏ်နိဗ္ဗာန်ရောက်ကြောင်း သူတော်ကောင်းတရားတွေဘောဓိပက္ခိယတရား38ပါးအချင်းချုံလိုက်ရင်မက်ကင်10ပါးပေါ့ထအချင်းချုံရင်သီလသမာဓိပညာပေါ့အဲ့ဒါကိုထအချင်းချုံမယ်ဆိုရင်ကျေးဇူးတော်ရှင်ဝေဘူးဆရာတော်ဘုရားကြီးဟော ဧကောဓမောရုပ်ပေါ်နာမ်ပေါ်မှာတင်ထားလို့ရှင်အကုန်ငြိမ့်သွားအခုရှုအခုငြိမ့်သွားအဲသူတော်ကောင်းတရားတွေအပေါ်မှာတန်တဲ့အကင်းတာဒါနသီလသမထတွေကတော့ခဏခဏဈာနာနေကြကောင်းတာပါပဲသူဟာနဲ့ဝိပဿနာ အပေါ်မှာတန်တဲ့အကင်းမှုလမ်းမှန်မှုဝိပဿနာ သူတို့လေးပြောရင်တော့အထူးထူးပြားပြားရှုတိတတ်တာဝိပဿနာနည်းနည်းလေးထပြောရင်တော့ပညာတိန်ထပစ်တော်ဝိဝိတံပတ္တတိတိဝိပဿနာပညာတေကိုခွာလံပြီးတော့ပရမတ်တရဲ့ကြောင်းကျိုးတွေထူးထူးပြားပြားရှုသိတတ်တာနည်းနည်းလေးထချဲအောင်မယ်ဆိုရင်တော့ပညာတိန်ထပစ်တော်သင်္ခါရေတုအနိစ္စဓိအာကာရေနဝိဝိတံပတ္တတိတိဝိပဿနာ တခြားဝိဇုတွေလည်းပဲသူဟာနဲ့သူရှိမှာပေါ့ပညာတွေကိုခွာလန်ပြီးတော့ပရမသင်္ခါရတရားတို့နဲ့အနိစ္စအစရှိသည့်အစွမ်းအဖြစ်ထူးထူးပြားပြားရှုသိတတ်တဲ့ဉာဏ်ပညာဝိပဿနာဉာဏ်ရှုသိတာရှုမှတ်ပွားများနေတာဝိပဿနာပွားများအားထုတ်တာအဲရှုမှတ်ပွားများလို့သိလာတဲ့အိသဒုက္ခအနတ္တသဘောတရားတွေ ပရမတ္ထယုတ်တေနံရဲ့အနိစ္စဒုက္ခအနတ္တတွေသိလာတဲ့ဉာဏ်ကဝိပဿနာဉာဏ်အဲ့ဒီဉာဏ်ပညာကြာကြာနာနာရလာရင်တန်နေရခင်းတာလူမနေ့ကပထမပိုင်းမှာပြောခဲ့တဲ့ဗုဒ္ဓေကင်္ဂတိဓမ္မေကင်္ဂတိဆိုတာဘုရားပေါ်၌ယုံမှားခြင်းတရားပေါ်၌ယုံမှားခြင်းတန်ခါပေါ်၌ယုံမှားခြင်းပိဋကသုံးပါးပေါ်၌ယုံမှားခြင်းသာသနာရှေ့စွန်း၌ယုံမှားခြင်းနောက်စွန်း၌ယုံမှားခြင်းရှေ့စွန်းနောက်စွန်း၌ယုံမှားခြင်း ပရိစ္ဆသမုပ္ပါအကြောင်းကျိုးပေါ်၌ယုံမှားခြင်းအဲဒီယုံမှားခြင်းရှစ်ချက်ဒါအဘိဓမ္မာအလိုပေါ့လောက်တန်အလိုဆို16ချက်ရှိတယ်အဲဒီယုံမှားခြင်းတွေအပေါ်တန်တဲ့ကင်းသွားတာဒုလို့ဒုလို့ဒုလို့ဒုလို့ဖြစ်တော့အဲဒုလို့ဒုလို့မဖြစ်အောင်မနေ့ကပြောတာလေးပြန်ပြီးနှလုံးသွင်းကြည့်ပေါ့များစွာကြားမြင်မေးမြန်းလျင်ကျွမ်းကျင်ဝင်းဤမှာ ဒါဦးဇင်းတို့ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးရိတ်တာမှာတရားဝင်တဲ့တော့ကျေးဇူးတော်ရှင်ဆရာတော်ဥဒါဒနာဟောပြောပြတာအခြားခြားဆရာတော်တွေဟောတာတွေလည်းအများကြီးပါဦးဇင်းတို့မှတ်မိတာဘုဇေခုနှစ်ပါးနဲ့ပတ်သက်လို့ဆရာတော်လင်္ကာလေးတွေနဲ့တိုင်ပြီးတယ်အမတန်ကောင်းတာပဲတသက်လုံးကိုတသက်လုံးကိုဥထိပ်ပန်းစင်စရာတရားတော်လေးများစွာကြားမြင် မေးမြန်းလျင်ကျွမ်းကျင်ဝိနည်းမှာဆုံးဖြတ်များစေ မိတ်ကောင်းစီပြောလေတင့်လျော်တာယုံမပယ်ရန်ကြောင်း6တန်ထုတ်ပြန်ထကထာအဲ့6ချက်ကိုရှင်းတာ ਨੇ အများကြီးပါဝိပဿနာများစွာကြားမြင်မေးမြန်းလျင်အကြားမြင်များအောင်လေ့လာမယ်အဲ့ဒါညာတပရိညာပါပဲကျေးဇူးတော်ရှင်မရှိဆရာတော်ဘုရားကြီးဒါမှညာတပရိညာတွေနေ့တိုင်းဟောပေးတယ် ရှုုံမှယုံတက်တက်ကလေးတိုက်တွန်းတာမဟုတ်ပါဘူးနှစ်ချက်ကနေ3နာရီနေ့လည်းနှစ်ချက်ကနေ3နာရီအမြဲတမ်းတရားဟောပြီးစနေနေ့တွေဆိုရင်စနေတရားပွဲတွေတို့ဆွမ်းသားကြောင်းမှာထဟောပြီးတယ်နောက်တရားစစ်တဲ့အခါမှာလည်းဟောပြီးတယ်ခဏခဏတရားတွေပြောပြီးဟောပေးနေတာညာတပရိညာတွေနေ့တိုင်းရှိပါတယ်တနေ့တည်းမဟုတ်နေ့တိုင်းနေ့တိုင်းရှိပါတယ် ညာတာပရိညာရောတိရဏပရိညာအတွက်အားပေးတဲ့ရှင်နိမှန်နည်းတွေသင်ပေးတာတွေပါနေ့တိုင်းနေ့တိုင်းပဲဆောင်ရွက်ပြီးကျေးဇူးတော်အနန္တအာသရိယဆရာတော်တွေအများစွာကြားမြင်ဆိုတာဝိပဿနာအာမထုတ်ခင်တည်းကဝိပဿနာနဲ့ပတ်သက်တဲ့သိတင်သိကြိုက်တာဘယ်လို့ပဲဖြစ်ဖြစ်အကျိုးတရားသိမှအကြောင်းတရားကြိုးစားကြ ဥမာဆိုတော့ဒီလုတ်လို့လို့ရှင်အမြတ်အစွန်းအများကြီးရမယ်ကုံကူတန်းရောင်းလာတတိဖြစ်နိုင်တယ်တတိဖြစ်နိုင်တယ်ဆိုရင်ဒါစိတ်ဝင်စားလောက်ကြပါဟာဒီစာတွေကြက်မှလို့ရှင်စာမှုဘွဲ့တွေအောင်ရင်ဆရာဝန်ကြီးဖြစ်မယ်အင်ဂျင်နီယာကြီးဖြစ်မယ်အကြီးအကဲကြီးတွေဖြစ်မယ်ဆိုရင်ကြိုးစားတာပေါ့ဖြစ်ချင်တဲ့လူကကြိုးစားတာမဖြစ်ချင်တဲ့လူကမလုံးနဲ့ပေါ့ဒါလောကမှာကြီးပွားချမ်းသာ လောကထဲမဟုတ်ဘူးပစ္စုပန်ရောတန်တရာရောနိဗ္ဗာန်အထိအကျိုးကြီးမားစေနိုင်တာမြတ်စွာဘုရားဟောကြားတဲ့တရားတော်ဒါနသီလဘာဝနာဒါနပါထည့်ထည့်ပြောရတယ်ဒါနကိုပယ်လို့မရဘူးဝိပဿနာကြီးအဖြားဆွတ်ပြောလို့မရဘူးကျေးဇူးရှင်ဆရာတော်ဘုရားကြီးတွေဟောတဲ့တရားတော်တွေရှိပါတစ္ဆာတရားဆိုတာနည်းနည်းခက်ခဲတယ် နေရာတကာမှာသစ္စာတရားတန်းဟောလို့မရတရားဥဓမ္မစကြာဟောတာကိစ္စဝကေ၅ဥကအစောကြီးကအားထုတ်ထားတယ်ပစ္စည်းမှာဘဝိကပုဂ္ဂိုလ်မြတ်စွာဘုရားတရားဟောတဲ့သစ္စာလေးပါးတန်းဟောတာမဟုတ်ဘူးအနုပုပ္ပိကထာဒါနအကြောင်းသီလအကြောင်းအဲ့ဒါလက်ပြီးရောက်မဲ့အကြောင်းနေအဲအဲ့ဒီချမ်းသာဘုံတွေဟောပြီးတော့မှကာမဂုဏ်ရဲ့အပြစ်တွေ ပြီးတော့မှတောထွက်ခြင်းရဲ့အကျိုးတွေပေါ့နိခမေအာနိတန်တကထာပြီးတော့မှမက္ကကထာသတုတ္တဆကထာပေါ့အဲဒါကြောင့်မလို့ဒါနကထာနည်းနည်းနည်းနည်းထဲ့ထဲ့ပြောရဉာဏ်ပညာဥသိတဲ့ဒါနဟာလည်းနိဗ္ဗာန်ရောက်ကြောင်းဉာဏ်ပညာဥသိတဲ့သီလဟာလည်းနိဗ္ဗာန်ရောက်ကြောင်းဉာဏ်ပညာဥသိတဲ့တမထဟာလည်းနိဗ္ဗာန်ရောက်ကြောင်း မဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်အတွက်ဆိုပြီးတော့ဒါနသီလသမထတွေပြုရင်အဲ့ဒါမဲခင်၈ပါးရဲ့ဝင်တယ်နိဗ္ဗာန်ရောက်ကြောင်းပဲပော့ဆာလို့မရအာကြည့်တဲ့အထောက်ပံ့တွေဖြစ်တယ်တို့ပဋ္ဌာန်းလို့ပြောရင်ဥပနိတ္တယပစ္စည်းပေါ့ဖျားဆူဆူဒါနကူမသုံးလူတင်းကြည့်ဧကံဖြစ်အတ္တတရားဟောဖော်ကြားလဲအများဝင်နေကျွတ်လွတ်စေ၏ထွေထွေများမြောင်ဒါနဆောင်သော ပြောင်တလက်လက်အယောင်ထွက်သူခေါင်ထက်ခေါင်နှင်းဖြစ်ကြခြင်းနှင့်ယင်းတိဒါနမပါကြသည်ဒုက္ခဒေစုတွေ့တန်းရှိလူမှုအာဟုဒါနာမျိုးကိုကြိုးစားကြရသတည်းဒါနကိုတတ်နိုင်သလောက်ကြိုးစားပစ္စည်းဥစ္စာပေါ်များရေးတယ်မဟုတ်ဘူးဒါနဟာအရာကောက်လို့ရှင်အာလောဘဒီပစ္စည်းတွေပေါ်မှာလောဘကြီးနေဒါနမပြုတ်နိုင်ပါဘူး ဒေါ်လာ100 200မပြောပါနဲ့တစ်ချက်နဲ့ကြက်တောင်းမလို့နိုင်ဒီပစ္စည်းအပေါ်မှာတွေ့တာမှုနဲမှာပစ္စည်းပေါ်မှာဘာဖြစ်လို့တွေ့တာမှုနဲလဲဆိုတော့ဉာဏ်ပညာရှိမှလည်းတွေ့တာမှုကိုပယ်တတ်တယ်တဏှာအားကြီးရင်မပယ်တတ်နိုင်ဉာဏ်ပညာရှိမှဉာဏ်ပညာကိုထောက်ပံ့ပြီးအလောဘဖြစ်သွားတယ်အလောဘဟေတုဒါနလောဘနဲသွားတော့ဒါနကုသိုလ်ဖြစ်တယ် ဒါနကုသိုလ်ကြောင့်ဖြစ်လျက်ဘဝမှာစိတ္တဥစ္စာပေါ်များတယ်ဟောစိတ်ပိုင်းဆိုင်ရာမှာလည်းပဲစွန့်လွတ်ဖို့ဝန်မလေးဘူးဉာဏ်ပညာပါလို့ရှိရင်ဉာဏ်ပညာလည်းထည့်ထည့်ပြောရတယ်ဒါနမှာလည်းဉာဏ်ပညာဥသိဖို့လိုတယ်သီလဘောလည်းဉာဏ်ပညာဥသိဖို့လိုတယ်သမထမှာလည်းဉာဏ်ပညာဥသိဖို့လိုတယ်ဉာဏ်ပညာဥမရှိရင်တဏှာဥသိသွားလိမ့်ဒါနလည်းပြုတယ်တဏှာလည်းပါတယ် သီလသမထတဏှာဥသိသွားတယ်သမထတွေကြတော့ဒေါသတွေတောင်ဥသိတတ်တယ်အဲရောက်နေကြောက်တော့မတူဘူးပေါ့လေတဏှာဥသိတယ်ဆိုတာအခုလှုံမဲ့ပစ္စည်းအပေါ်မှာတော့လောဘတတ်နိုင်တယ်ကုံကုံခန့်ခန့်မျောလင့်ချက်ကနောင်ဘဝမှာဓာတ်တဲ့ပုံချမ်းသာဖို့အများငယ်တိတ်ဘဝနေရှောက်လှမ်းနိုင်ဖို့အများမြတ်တော်မွေးဘဝရှောက်လှမ်းနိုင်ဖို့ အများအပေါ်ချဲလဲနိုင်မှုစသည်အဖြစ်လောဘတွေရောဒေါသတွေရော မာနတွေရောပါသွားရင်ဒါနကုသိုလ်ကအကျိုးပေးမှာပဲဘောဂတံပတ္တိဇီဝဥစ္စာတွေအကျိုးပေးမှာမိမိစိတ်ပိုင်းဆိုင်ရာမှာအဲလောဘဒေါသမောဟတွေတိုးလာများသွားလိမ့်မယ်ဒါကြောင့်လောဘဒေါသတွေဥမစည်းစေပဲနဲ့ဉာဏ်ပညာဥရှိယမြပြတဲ့ကုသိုလ်ကောင်းမှုဟာမဉ္ဇဏ်ဘုံညာနိဗ္ဗာန်အတွက်အာကြီးတဲ့အထောက်ပံ့ဖြစ်ပါစေ မညာဖုန်ညာရဖို့သူတော်ကောင်းတွေနဲ့ပေါင်းသင်းရပြီသူတော်ကောင်းတရားတွေလျင်မြန်စွာအားထုတ်နိုင်ပါစေမညာဖုန်ညာလျင်မြန်စွာရပါစေအဲ့လိုဆိုရင်ဒါနဟာမဂ်ကင်၈ပါးနဲ့ပါသွားတာသမာဓိဋ္ဌိဥဆောင်တယ်သမာသင်္ကပ္ပဥဆောင်နိဗ္ဗာန်ရောက်ကြောင်းတရားဖြစ်သွားဒါပေမဲ့ဤသောအကြောင်းတော့မဟုတ်ဘူးပေါ့ဝေသောအကြောင်းဝိပဿနာရှုမှဤသောအကြောင်းဖြစ်တော့သီလလည်းဒီတိုင်းပဲသမထလည်းဒီတိုင်းပဲ ဒါနသီလသမထအထင်သေးလို့မရဘူးနောက်တစ်ခါဉာဏ်ပညာမပါဘဲနဲ့ကိလေသာတွေဥသိပြီးတော့လည်းပဲမပြုတ်မိအောင်သတိထားထင်သေးလို့လည်းမရမမအောင်လည်းသတိထားအရမှားသွားလို့ရှိရင်ကိုလုတ်တဲ့ကုသိုလ်ကကိုပြန်ပြီးတော့ဒုက္ခပေးတာတထေးကြီးဖြစ်မယ် ကြီးကျယ်ပုဂ္ဂိုလ်ကြီးတွေဖြစ်မယ်အဲဖြစ်ပြီးတော့လောဘဒေါသတွေတောင်းကြနေလို့ရှိရင်အာဟုသူတွေအများကြီးပြန်ဖြစ်နေအာဟုသူတွေအများကြီးဖြစ်တော့တောင်ထိပ်ပေါ်တက် ပြီးမှခုံချသလိုဖြစ်သွားတယ်ဘိုးနာတယ်ဒုတာနာတော်တထိတာ၄ယောက်တို့လို့ပေါ့ကြောက်ကိုခရီး40ဒီကျွယ်ဝအခုတို့ပါလို့တဏှာပါလာတဲ့အခါကျတော့သူများသားများတွေပြင်မာတော့အခုလောဟကုံမင်းရဲမှာအကြီးကျယ်ခံနေတယ် တန်ရီဘူးကြီးရီဘူးတွေမှာအဲဒါကြောင့်မလို့ဒါနသီလဘာဝနာကိုကြိုးစားမမအောင်လဲသတိထားဉာဏ်ပညာရှင်ပြီးပြုတဲ့ဒါနသီလသမထကိုလည်းအထင်မသေးရတတ်နိုင်သမျှကြိုးစားအားထုတ်ပေးရများစွာကြားမြင်ဒီတလုံးနဲ့ကိုပြောနေပါတယ်အဲတော့ဝိပဿနာရဲ့အကျိုးတရားတွေကိုကြိုတင်ပြီးတော့သိထား ကြောင်းကျိုးအကျိုးတရားသိမှလည်းပဲကြောင်းတရားကျိုးသားကိလေသာတွေငြိမ်းအေးစေတယ်ကိလေညစ်ကြေးကင်းဝေးစေစိုးရင်ပူဆွေးငိုကြွေးလွတ်တယ်ကိုယ်စိတ်ဆင်းရဲချုပ်ဆဲစေတယ်မက်ဖို့ညံများထင်ရှားရနိဗ္ဗာန်ရောက်မျက်မှောက်ပြုနိုင်သည် အတူချုပ်ပြောမယ်ဆိုရင်ကိလေသာတွေနေပါပြီးတော့ဆိုရင်တော့ကငြိမ့်နေတဲ့ကိုစင်းရဲ့စိတ်စင်းရဲ့တွေချုပ်ဆဲတွေမညံဖုန်ညာရစေနိုင်တယ်နိဗ္ဗာန်ကိုရောက်စေနိုင်တယ်ဒါအချင်းချုပ်ပေါ့အဲနည်းနည်းလေးချက်ပြောမယ်ဆိုရင်ဉာဏ်ပညာကြီးမှပြီးတော့ကုသိုလ်တွေဉာဏ်ပညာနဲ့ရှင်တဲ့ကုသိုလ်တွေတိုးပွားတယ် ဝိပဿနာတရားနာဝိပဿနာတရားပွားများအထုတ်တော့အချိန်ရဲ့တန်ဖိုးအာမထုတ်တဲ့သူတဲ့ဆိုင်အာထုတ်တဲ့သူကပို့ပြီးတော့သိဝိပဿနာဆိုတာစိတ်လို့စိတ်နဲ့ရှုမှတ်ပွားများနေရတော့နည်းနည်းလေးပေါ့ဆလိုက်တာနဲ့ရှုလို့မှလို့မကောင်းတော့ကိလေသာတွေတောင်းကြလာအဲ့တော့အချိန်တိုင်းအချိန်တိုင်းသူစိတ်ကိုဆုံးမနေမှာ စိတ်တတဓမ္မထောတာဓုဆိုတဲ့အတိုင်းစိတ်ကိုအမြဲတမ်းသမထဝိပဿနာနဲ့ဆုံးမအဲ့တော်မှာစိတ်ဟာစိတ်ကောင်းစိတ်များဖြစ်တယ်စိတ်တန်ထန်တန်ဒုက္ခဝဟဆုံးမလို့ယဉ်ကျေးတဲ့စိတ်ဟာလူနဲ့နိဗ္ဗာန်သုံးနံသောချမ်းသာရွတ်ဆောင်နိုင်တယ်အဲ့ဒါကိုယ်တိုင်အာထုတ်တဲ့ယောဂီတွေကကိုယ်တိုင်သိတာကြိုးကြိုးစားစားအာထုတ်တာတော့မှကိလေသာတွေကိုတောင်းတောင်းမနေနိုင်ဘူး အားထုတ်နေတဲ့ဈာရဲအောင်ပဲထက်ခါထက်ခါဖြစ်စိတ်ပြည့်စရာမလိုပါဘူးဒါလည်းပဲပညာရတာဘုဒ္ဓဇင်တို့ရဲ့စိတ်ဟာဆုံးမရခက်တယ်ဆုံးမရခက်တယ်အမတန်မှမြန်တယ်ဆုံးမရလည်းခက်တယ်အမတန်လည်းမြန်တယ် အာယုံ၅ပါးကာမဂုဏ်တရားတို့မှာကျက်စားလေးရှိတယ်ဟောမြတ်စွာဘုရားဆုံးမထားတဲ့တရားတော်နဲ့ကိုအားထုတ်လို့သိလာတဲ့အသိဉာဏ်တခါတော့သွားပြီးကြိုက်တာ။အော်ဟုတ်တာပဲ။မြတ်စွာဘုရားဆုံးမထားဒုံနိကဟတလဟုနောဒုံနိကဟတဒါစိတ်တဝဋ္ဌမပါပါ ဆုံးမရအမတန်ခက်တယ်နှိမ်နှင်းရအမတန်ခက်တယ်လဟုနော အမတန်မြန်တဲ့ဒုံမြန်နေဂျိုရုတွေလည်းမြန်တော့ယထာကာမနိပါတိနောအာယုံ၅ပါးမှာကြက်စားလေးရှိတယ်ပျော်ပါလေးရှိတယ်မစင်ကြိုက်တဲ့ဝက်ကြီးလိုပဲအိန္ဒာရိဂျာထဲမှာပျော်တာတပုထုဇဉ်ရဲ့စိတ်ဟာလည်းပဲအဲ့ဝက်ကြီးလိုပဲအစင်တန်နဲ့ရတာထိတွေ့เสียဆိုတဲ့အာယုံ၅ပါးကာမဂုဏ်တရားမှာပျော် ဒါစာလို့ပြောတာဒါလို့ပြောတော့သုံးတော်သဘောပေါက်ရိုးရိုးလေးပြောမယ်ဆိုရင်ပစ္စည်းအာယုံသားအာယုံသမီးအာယုံဇနီးအာယုံခင်မွန်းအာယုံစာဝတ်နေရင်လည်းပြောတာအဲ့ဒါဝက်ကြီးလိုပဲအဲ့ထက်မှပြောတာအာယုံ၅ပါးကာမဂုဏ်တရားမှာဘယ်လောက်ထိပြောလဲသုတိပြည့်ကျွေတေကံဤထိပြောတာစွန့်မယ်ဆိုတဲ့စိတ်ကအမတန်ရှားတယ်ထပ်ထပ်ပဲလိုချင်တာပဲ မရသေးတာလဲလိုချင်တယ်ရပြီးသားလည်းပဲမတင်းတိမ်ထပ်လိုချင်တယ်ဒါဘုရုဇင်ရဲ့စိတ်တဘောမြတ်စွာဘုရားဆုံးမထားတာစိတ်တဘောဒုံနိဂဟတလဟုနောယထကာမနိပါတိနောစိတ်တတဓမ္မထောတာတို့စိတ်တန်ထန်တန်ဒုက္ခဝံစိတ်ဟာအမတန်ဆုံးမရခက်တယ်အမတန်မြန်တယ်အာယုံ၅ပါးကာမဂုဏ်တရားမှာကျက်စားလေးရှိတယ် ဝိပဿနာတရားအာမထုတ်တဲ့ပုဂ္ဂိုလ်ဝိပဿနာတရားတွေမနာတဲ့ပုဂ္ဂိုလ်တွေကတော့ဘုန်းကြီးတွေတရားဟောတဲ့ပုဂ္ဂိုလ်တွေဟောရင်နားထောင်ရုံပဲဟွန်းကိုယ်သဘောကျရင်လည်းကြပါသဘောမကျရင်လည်းမကြဘူးဒါပဲနဲ့အနဲ့အတိပဲသဘောပေါက်ကြကြတယ်အာထုတ်တဲ့သူတွေကတိတ်သဘောပေါက်ဟုတ်လိုက်တာမှန်လိုက်အမှန်ဆုံးမအခက်တာပဲဖောင်းပိမှလည်းဖောင်းပိပေါ်မရောက်ထိုင်တိမှလည်းထိုင်တိပေါ်မရောက် မျက်နာကြားတာတွေမှတ်ခိုင်းနေမရောက်ဟာရောက်တာနည်းနည်းပြင်ထွက်တာများများရောရီအမှတ်ဆက်အောင်မှဆရာသမားတွေကတဖော့ပါဆုံးမှအမှတ်ဆက်မှတရားတက်မယ်ဘာလာလာလာနေတာထိုင်တာစားတာတောက်တာအကုန်အမှတ်ပါပါလေယောဂီရဲ့အသက်ဟာအဲ့ဒါအမှတ်ဆက်တာပဲအသေးစိတ်အမူအရာရှုမှတ်လို့ရှိရင်ဒါယောဂီကလောကောင်းတရားတွေတိုးတက်မယ်အောင်မြင်မယ် ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးလည်းဆုံးပါတယ်ကျေးဇူးတော်ရှင်ချမ်းမြေဆရာတော်ဘုရားကြီးလည်းဆုံးပါတယ်ကျေးဇူးတော်ရှင်တတ္တမရန်တိဆရာတော်ဘုရားကြီးကျေးဇူးတော်ရှင်ရွှေတောင်ဝုန်းဆရာတော်ဘုရားကြီးတို့ရဲရန်ဆုံးမနေတာပဲဆရာတော်ဘုရားကြီးတရှိရောက်ဖူးတဲ့သူတွေအကုန်သိတာဆုံးမတဲ့ကြားရတဲ့ရှေ့မှာတော့တင်မတင်မဆိုတကယ်လောက်တဲ့အခါကျတော့အမှတ်မဆက်တာများတယ်ထိုင်တာတော်မှပဲစိတ်ကူးရင်တာတွေကများထိုင်တော့ထိုင်နေတာပဲစိတ်ကူးတာများတယ် ဆရာတော်ဘုရားကြီးတွေကတရုတ်မခွဲပါနဲ့ဓာတ်မခွဲပါနဲ့ပေါ်ရပေါ်ရမှတ်ပါကျေးဇူးတော်ရှမစီဆရာတော်ဘုရားကြီးတောင်ဆရာတော်ဘုရားကြီးတွေအများတန်းလိုက်တတော်ကြီးကြီးဝါတော်ကြီးကြီးဆရာတော်ဘုရားကြီးတွေသာသနာအကျိုးဆောင်ရွက်တယ်တတော်ဝါတော်ကြီးတွေမဲ့ရောရီလိုစောင့်ရှောက်မမောရမပန်းတန်းစောင့်ရှောက်တယ်ဦးဇင်းတို့ဘွဲ့တွေမသိတော့လည်းပဲဆရာတော်ဘုရားကြီးတွေဘုဒ္ဓတိကြည် အသက်အရွယ်တွေကြီးနေပြီ80 80မနာယောဂီတွေတရားထိုင်တဲ့အခါအနောက်ရှင်းမဖြစ်အောင်တရားတွေတိုးတက်အောင်ဇက်တိုက်ကြီးပြောတာလည်းမဟုတ်တစ်ခါတစ်ခါတစ်ခါတစ်ခါသတိပေးတာအမတန်မှကျွမ်းကျင်တဲ့ဆရာတော်ဖရာကြီးတွေမေတ္တာစေတနာလည်းအမတန်ပြည့်ဝအဲ့ဒါကြောင့်မလို့လည်းပဲတရားလူတရားမြတ်ရတဲ့လူလည်းရကုန်ကြတော့အဲ့တော့ အမှတ်ဆက်ပါရောရီသွားလာလာအမှတ်ကလေးနဲ့သွားပါဘုရားလည်းပထမစဝင်ငါသာလွတ်တာပါပဲဆရာသမားတွေဆုံးမပဲနဲ့လွတ်တာများတယ်သွားလာလာအစတခါလေးလမ်းသွားနေအမှတ်မပါဘူးဘာလို့မပါတော့တွေးတာများဟိုတွေးဒီတွေးပဲသွားမညာသွားယဟန်တန်ငါဆိုတော့လည်းပဲဝါဆိုဖို့တွေလျှောက်တွေးနေအဲ့ဒါလွတ်လွတ်သွားနောက်ပိုင်းနောက်ပိုင်းဝင်တဲ့အခါကျတော့မှမိသွားတာပါအဲ့တော့ ဆုံးမရအမတန်ခက်တယ်စေတနာမေတ္တာနဲ့ဆရာတော်ဘုရားကြီးကဆုံးမနားရတော့ဝင်တာပဲကြာကြာနာနာယင်နဲ့မရောက်မလိုက်နာဘူးပေါ့တင်မတင်မလို့တော့ပြောတာမလိုက်နာလွတ်တာထမယ်ဆိုထခြင်းနဲ့စိတ်ကလေးမှမဟုတ်ထိုင်မှမဆိုထိုင်ခြင်းနဲ့စိတ်ကလေးမှမဟုတ်အဲနောက်ပြီးတော့တရားကိုဝေဖန်တယ်ဒီတရားကြီးကဟွန်းတရားမှရပါမလားငါလွတ်တာလဲကြာပြီ ကိုလုတာအမှန်မဆက်တာကိုသတိမထားဘူးတရားကိုအပြစ်တင်ဖို့တော့စိတ်ကိုချွတ်လဲကိုယ့်ကိုအပြစ်တင်ငါပါရမီနည်းလို့နဲ့တူတယ်ဟာအဲ့လိုမဟုတ်ပါဘူးတို့ဘုရားစုပန်ထားတာမှမဟုတ်ပဲဘုရားစုပန်ရတော့ပါရမီဖြည့်ပေါ့သာဝကစုကတော့ကြိုးစားရဲ့သူ့ဟာနဲ့သူ အောင်မြင်ပါတယ်ပါရမီနည်းတာမဟုတ်ဘူးတတိဝရိယနည်းတာတတိဝရိယနည်းတာစဉ်းစားကြည့်ပေါ့ ဆွန်းစားတဲ့အခါတို့အပေါ်ပါသွားတဲ့အခါကိုယ်စိတ်ကိုယ်စစ်ဆိုတာတဲငုံဆရာတော်ဘုရားကြီးဟောတာမှတ်ပါသလားမပါဘူးလားမှတ်မှားတာနိနေကာကရှိရလားအပေါ်ရန်ရှံမှတ်တာလားရှုမှတ်နေတဲ့စကလုံးပေါ်မှာတင်းနေသလားဆိုလိုရင်းကိုရောက်ရလားဒါကိုယ့်ကိုယ်ဆန်းစင်ရတာဝိပဿနာဆိုတာပညာပြဋ္ဌာန်းတယ် အလုပ်လုပ်တဲ့အခါမှာတတိပြဌာန်းတယ်တတိတံမစဉ်ဆိုတာတတိနဲ့ပညာကိုပြောတာစွသူဆိုင်ဆိုင်ရှုမှတ်တာကတတိပဲတတိကိုရိုးရိုးလေးနဲ့ပေးရင်တော့အောင်းမိတဲ့အမှားရတယ်ဒါပဲနဲ့သူကျေးဇူးတော်ရှင်မသီသာသနာဖျားဆရာတော်ဖျားရဲ့ရိတ်တာမှာသင်ပေးတာတတိဆိုင်ပဋ္ဌာနာထတတိပဋ္ဌာနာစိုက်ထားရှုစရာအာယုံမှာရှုသစိတ်ကလေးစိုက်ထား မစ္စည်းမပရိပဒါပေါ့အလွန်ကြွလည်းမဟုတ်ပါဘူးသဘောတဘာဝကိုသိအားသဘောတဘာဝဆိုတာတဘာဝလက္ခဏာကိုပြောတာပင်ကိုတိတန်သဘောလေးတွေကျေးဇူးတော်ရှင်ရွှေတောင်ဝန်းဆရာတော်ဖရာကြီးဆိုရင်တေးဆရာရှင်းပြတယ်သဘောတဘာဝတွေတဘာဝလက္ခဏာတွေသင်္ခတလက္ခဏာတွေတာမညလက္ခဏာတွေသေချာပိုင်ပိုင်နိုင်နိုင်ရှင်းပြအရန်ကောင်း လိုက်နာတဲ့သူသာအညာမှန်ပြီလို့သဘောပေါက်ဆရာတော်ဘုရားကြီးတွေအသေးချာရှင်းပြအဲ့တော့တတိတံပစဉ်တတိဆိုတာစူးစိုက်တဲ့သဘောဒီအပြင်မှာတော့အောင်းမိတဲ့အမှားရတယ်လို့သုံးရတယ်ရှုမှတ်တဲ့နေရာမှာဝိပဿနာရှုမှတ်တဲ့နေရာမှာစူးစိုက်တယ်အပေါ်ယံလေးရှံပြီးတော့ဖောလို့ပင်နဲ့ဖောလို့ပင်နဲ့ဖောလို့ပင်နဲ့ဒီလိုဩနေလို့မရဘူးအဲ့ဒါဆိုရင်စကလုံးအပေါ် စကလုံးဆိုဝေါဟာရပညာဝေါဟာရပညာရုပ်လည်းမဟုတ်ဘူးနာမ်လည်းမဟုတ်ဘူးပညာပဲစကလုံးအပေါ်မှာတင်မို့မဟုတ်အဲဒီစကလုံးနဲ့သတ်မှတ်ထားတဲ့ဟောင်းတယ်ဆိုတဲ့လှုပ်ရှားမှုသဘောပိန်တယ်ဆိုတဲ့လှုပ်ရှားမှုသဘောအဲလှုပ်ရှားမှုဟာမှပရမတ်ဝါယောပရမတ်ဝါယောလေဓာတ်ပရမတ်အဲလှုပ်ရှားမှုလေးကိုဉာဏ်ရောက်အောင်ဆုဆိုင်ရအဲဆုဆိုင်တာတတိ အဲဆူဆိုင်တာအရေးကြီးလို့တတိပဋ္ဌာန်ဝရိယပဋ္ဌာန်မဟုတ်ဘူးပညာပဋ္ဌာန်မဟုတ်ဘူးတတိပဋ္ဌာန်တတိယဥဆောင်ကတတိယအားနဲ့တူတယ်ပညာက အခြေနဲ့တူတယ်တတိယရှိရသောတော့မှနောက်ကအခြေပညာလိုက်ဘာပညာလဲဆိုတော့ဘာဝနာမယပညာဝိပဿနာဉာဏ်ပညာဆိုအဲ့ဒါကိုပြောတာညာတပရိညာအနေနဲ့သာဝတိဖတ်လို့တရားတွေနာလို့သိတဲ့ပညာဟာဘာဝနာမယပညာမဟုတ်ဘူး အဲ့ဒါတုတ္တမယပညာလို့ခေါ်တယ်ပါဠိလိုပဲဖြစ်ဖြစ်အင်္ဂလိပ်လိုပဲဖြစ်ဖြစ်မြန်မာလိုပဲဖြစ်ဖြစ်ကြက်မှတ်ထားတာတုတ္တမယဘာဝနာမယမဟုတ်ပါဘူးဘာဝနာမယဆိုတာဘာဝနာဆိုတာပွားများတာမယဆိုတာပြီးတာပေါ့ဒီပွားများလို့ဖြစ်ပေါ်လာတဲ့ဉာဏ်ပညာပွားများအားထုတ်လို့ဖြစ်ပေါ်လာတဲ့ဉာဏ်ပညာဒီဝိပဿနာနဲ့မှသုံးတာခန္ဓာဉာဏ်ရောက် တရားရှာကိုမှတွေ့ကိုမှတွေ့မှကိုတွေ့တရားဒီခန္ဓာကိုပြောတာခန္ဓာကိုသတိနဲ့စူးစိုက်တဲ့ရှုမှတ်တော့မှအတိလေးတွေတိုးတိုးလာဟုံးတိုင်းနဲ့အတိတွေအများကြီးရတာမဟုတ်တခါတည်းနဲ့အတိတွေအများကြီးတိုးတာတုဒ္ဓမယပညာဇာဥဖားလိုက်လို့ရှင်ယုံ28ပါးရှောက်ကြက်လိုက်ရတာပဲနန္တေပညာသဘာဘာဘာဘာစိတ်ရှင်စေတသိက်ရှင်အများကြီးရအဲ့ဒါတုဒ္ဓမယပညာလို့ခေါ်တယ် သုတမယပညာပရာတောဂောသငါဟောတာကိုနားနဲ့မှတ်ထားတယ်သူများပါးစပ်မှာလမ်းမဆုံးစေနဲ့တဲ့ဆရာတော်ဖျားကြီးတရားစာအုပ်ထဲမှာလည်းလမ်းမဆုံးစေနဲ့ကိုတွေ့ရအောင်ကြိုးစားဒါပေမဲ့ပရိယတ္တိသာသနာမလေးစားဖို့ပြစ်ပယ်ဖို့မဟုတ်ပါဘူးပရိယတ္တိသာသနာဟာမူလအခြေခံပဲဒီစိမင်းနေစိကံနေအမှန်တရားတွေသိတော်မှပฏิပတ်တိတိဆောက်တဲ့အခါမှာမှန်မှန်ကန်ကန်တိဆောက်နိုင်တယ်ကျင့်သုံးနိုင်တယ် ပရိယတ္တိသာသနာသာမရှိဘူးဆိုရင်တော့အကုန်လုံးမှားရင်ကုန်ပါပဲလှုပ်ချင်တာလှုပ်တော့ဒီမိတော့ထောင်းတဲ့လူကထောင်းလင်းဆွဲလူကျင့်တဲ့လူကကျင့်ကိုလုံးလုံးချွတ်ကျင့်တဲ့လူကကျင့်ဟာဆုံးတာအများကြီးပဲအများကြီးပဲပရိယတ္တိသာသနာဟာအထိမ့်ပဲကံပေါင်းကြီးနဲ့တူတယ်ကံပေါင်းခိုင်မှရေရနေတယ်ရေတွေပြည့်စုံတော့မှကြာပွက်ကံပေါင်းကပရိယတ္တိပေါ့အဲမှာကြည်အေးနေတဲ့ရေတွေကပฏิပတ်တိပေါ့ အဲဝိပဿနာဉာဏ်မဉာဏ်ဖုန်ဉာဏ်နေရတာကကြာပန်းနေပေါ့အဲသူဟာလည်းသူအကုန်လုံးအသုံးဝင်တာကြီးပဲမထီမဲ့မြင်လို့လို့တော့မရဒါပဲနဲ့လို့ပฏิပတ်တိမပြီးသေးဘူးပရိဝေဒအထိသွားမဉဏ်ဖုန်ဉာဏ်အထိရောက်အောင်သွားအဲမိတို့သင်ကြားထားတဲ့နိနာနေတရားတွေရှင်းဤတွေပေါ့ရှင်းဤတွေရှင်းညွှန်းနေဖတ်ပြီးယောဂအပြောက်ပါဘူး အဲဆင်းညွန့်နေတိုင်းဆေးဖော်ဆေးဖော်ပြီးတော့လည်းမစားဘဲနဲ့ဒီတိုင်းနေလို့မပြောက်ပါဘူးသူ့ချိန်သူ့ခါနဲ့စားတောက်ပြရမယ်ဒါမှယောဂပျောက်တယ်ပေါ့ဥပမာပြောတာအဲလိုပဲပရိယတ္တိကဆင်းညွန့်ပေါ့ဟာတကယ်ဖော်ဆပြီးတော့ဆေးဖြစ်လာအဲဆေးကိုတောက်တာမှပရိပတ်တိဆေးတောက်လို့ယောဂပျောက်သွားတာပရိဝေဒအဲ့ဒါရှင်နိမန်လေးတွေမှန်မှန်ကန်ကန်သင်ကြားပေးတယ် ကျေးဇူးတော်ရှင်ချမ်းမြေ့ဆရာတော်ဖျားကြီးလို့ပွေးတယ်လည်းတေချာဟောထားတာ၃လေးကိုယ်လောက်ရှိတယ်ဟောထားတာကောင်းလိုက်တာရှင်နိမှန်နေလူဘိန်းနေနားလဲအောင်တရမရန်ဒီဆရာတော်ဖျားကြီးလည်းကြာနာရှင်းပြပြီဆရာတော်ဖျားကြီးရဲ့ဒီကောင်းတရားဓမ္မပရိဒါစာအုပ်တရားအမြဲတမ်းခေါင်းရင်းမှာခေါင်းနဲ့အမြဲတမ်းပူဇော်ဖို့နိုင်ငံသားသားတွေမေးတဲ့အမေးဖြေတွေတိတ်ကောင်းတာအဲအကုန်လုံးဆရာတော်ဖျားကြီးတွေတရားတွေဟာ ဒေသနာညာရောပฏิပတ္တိညာရောပေါင်းစပ်ပြီးစာတွေကိုယ်တွေပေါင်းစပ်ပြီးတော့ဟောထားတယ်ညွှန်ကြားထားတယ်တရားတော်တွေကိုယ်တွေတွေအများကြီးပါတယ်ဆရာတော်ဘုရားကြီးတွေဟောထားတာကိုယ်တိုင်အားထုတ်ပြီးတော့မှကိုယ်တိုင်သိမြင်ပြီးတော့မှပြန်ဟောထားတယ်အဲဦးဇင်းတို့အဲ့ဒါတွေမှီပြီးတော့ညံမှီတော့ပြန်ပြောရတော့ညာစွာကြားမြင်မေးမြန်းလျင်ဒါလေးကိုချဲ့ပြောတာပါ အဲ့ဒါဘုဒ္ဓတမြတ်ဝိပဿနာဆိုတာကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးညွှန်ကြားတာသာသနာတွင်းမှာမှပေါ်တယ်ဝိပဿနာသာသနာတမိန်ယေဝသာသနာတွင်းမှာမှသာသနာပမှာမရှိဘူးသာသနာတွင်းမှာလည်းပဲသာသနာထွန်းရတဲ့အရာတွေမှာမှဒါနသီလသမထဟာသာသနာပမှာလည်းရှိတာပဲသာသနာတွင်းမှာလည်းရှိတယ် ဝိပဿနာကြတော့သာသနာပြောမှမှရှိသာသနာပမှမရှိဘူးသာသနာပမှသမထတွေရှိပါတယ်သမထတွေပေါ့ရောအောင်မြင်တာတွေအများကြီးမြန်မာနိုင်ငံမှာလည်းအများကြီးရှိဝိပဿနာကြတော့သာသနာတွင်တရားတွေတစ္ဆာတရားတွေထွန်းကားလာတော့မှကျေးဇူးတော်ရှင်မဟုတ်ဆရာတော်ဘုရားကြီးကျေးဇူးတော်ရှင်ဆွမ်းလုံးဆရာတော်ဘုရားကြီးတို့ကျေးဇူးတော်ရှင်တဲမှုဆရာတော်ဘုရားကြီးတို့ ကျေးဇူးတော်ရှင်ဝေဘူးဆရာတော်ဘုရားကြီးတို့ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးတို့ခြားခြားဆရာတော်တွေပါသေးတော့အဲ့ဒါတွေပေါ်ပေါက်လာတော့မှအော်ဒါလိုရှုရတယ်ဒါလိုမှတ်ရတယ်သာဝကြီးတွေမှာတော့ရှိတာပဲတရားဟောတဲ့အထက်လည်းပါတာဣတိကတုတ်တဒေသနာဖြစ်သည်ဒီတရားဒီကဒုက္ခသစ္စာစတဲ့တရားဘောသိဉာဏ်ကြီးလေးမှသစ္စာလေးပါးပြောပြီးပြီးသွားတာဘာလို့လို့ကျင့်ရမှာလဲ ကျင်ဒီကြံဒီတွေကလည်းအခုအများကြီးပဲစာအုပ်တွေကထွက်လာတာအများကြီးပဲတင်ပြီးတာပါပဲဆိုတာတွေကလည်းအများကြီးပဲတဏှာကြီးထိုင်တာနဲ့မညံဖုန်ညာရပြီလို့ပြောတာတွေကလည်းအများကြီးပဲအများကြီးပဲအများကြီးပဲဟုတ်တယ်လို့လို့နဲ့လွဲနေတယ်အဲကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရဲ့အရှင်နိမန်လေးတွေနာကြားခွင့်ရသင်ကြားခွင့်ရအာထုတ်ခွင့်ရအမတန်ရတော်တာပဲအမတန်ဖို့တာ ဒီနီလန်းတွေကမမားနိုင်တကယ်လမ်းစစ်လမ်းမှန်ပုဂ္ဂိုလ်ကိုလည်းပဲညာရမရောက်လောဘဆုံးမရောက်ပုဂ္ဂိုလ်ညာတော့သိပြီးတာပဲကွာနှလုံးသွင်းနေပြီးတာပဲအဲ့လိုမဟုတ်ဘူး24နာရီအဲ့ချိန်ကလွယ်လို့ဂျိုင်တဲ့ချိန်ရှုမှတ်နေရအဲ့ဒါလောဘဆုံးကိုမရောက်ဘူးဆိုတာတိတ်ထင်ရှားတာကာမတုခာနိကံညယောကအစွန်မရောက်ဘူး နောက်ပြီးတော့မနိုင်မနှင်းနဲ့မချိမဆန့်လည်းမထိုင်ခိုင်းကိုနိုင်တဲ့လောက်ထိုင်တိုးတိုးတိုးတိုးပဲအကိုကိုလည်းညင်းစေရမရောက်ကိုကိုလည်းပဲညာတာရမရောက်အလေလက်ကိုနိုင်တဲ့လောက်ကြိုးစားကိုနိုင်တဲ့လောက်ကလေးမှတတိဦးစားပေးထားရှုမှတ်ရှုမှတ်ရှုမှတ်ရှုမှတ်အမှတ်ဆက်အောင်ရှုမှတ်အမှတ်ဆက်အောင်ရှုမှတ်တတိဦးစားပေးတာဖះဟောတာနဲ့ တထပ်သေးပဲသတိပဋ္ဌာန်လေပညာပဋ္ဌာန်မဟုတ်ဘူးရှောက်ဆင်ញင်းနေဖို့မဟုတ်စာဥဖတ်တဲ့အခါမှာဆင်ញင်မှာတရားနာတဲ့အခါမှာဆင်ញင်မှာတရားဆွေးနွေးတဲ့အခါမှာဆင်ញင်မှာဝိပဿနာတရားပွားများအားထုတ်နေတဲ့အခါမှာရှောက်ပြီးဓာတ်တွေတယုတ်တွေခွဲနေပဲပြစ္ဆုတ်ပံနဲ့အကုန်လွတ်ကုန်မှာပြစ္ဆုတ်ပံကိုရှုမှဖြစ်ခိုက်ရှုမှသဘာဝမုတ်ချသိနိုင်သည် ဖြစ်ခိုက်မြင်ခိုက်ကြားခိုက်နာခိုက်စားခိုက်ဖောင်းခိုက်ပိန်ခိုက်ထားခိုက်ထိုင်ခိုက်သွားခိုက်ရက်ခိုက်ခိုက်ဆိုတော့ပြစ္ဆုတ်ပါဖြစ်ခိုက်ရှုမှသဘာဝမုတ်ချသိနိုင်သဘာဝဆိုတာသဘာဝလက္ခဏာကိုပြောတာပင်ကိုတိတံသဘောတည်းဖြစ်ခိုက်မရှိဘဲနဲ့အတိတ်တွေအနာဂတ်တွေရှောက်စဉ်းစားနေစာပေတွေကဟာကိုဆင်ញင်းနေတာ ဟာယုတ်ဟာဖောက်ပြန်တဲ့သဘောရှိတယ်ဘုဒ္ဓယုတ်က၄ပါးဥပါဒယုတ်က24ပါး28ပါးရှိတယ်ဟာသေယုတ်တွေအများကြီးပဲအဲ့ဒါတွေကြက်ထားရင်တော့ဒိုးတော့တော့ပြောတတ်တာပဲဒါကတော့စာတိပဲရှိတယ်ကိုတွေးသည်မဟုတ်ဘူးတကယ်ဝိပဿနာအားထုတ်တာအဲ့လောက်ကြီးတယုတ်တင်ချာတွေသိဖို့မလိုခွဲနေတရားလည်းမလိုအခုပေါ်တဲ့ယုတ်အခုသိဖို့ အခုပေါ်တာကိုအခုသိဖို့အဲ့ဒါကိုပစ္စကယုံနံလို့ခေါ်တယ်အခုပေါ်တဲ့ယုတ်တင်နံရဲ့အကြောင်းအကျိုးကိုသိတယ်ခန္ဓာပရိစ္ဆသမုပ္ပါကိုသိရရောက်တယ်မြတ်စွာဘုရားဟောထားတာအတိတ်အနာဂတ်တွေကတော့အများကြီးပေါ့အသင်္ချေအနန္တပရိစ္ဆသမုပ္ပါတိပဋ္ဌာန်းနေဆိုအသင်္ချေအနန္တတွေပဲတာမန်လူပဲလိုက်နိုင်တယ်အတတ်တိုင်သုံးတော့နာရတာပေါ့အဖြစ်ခိုက်ရှုမှသဘာဝ ဝိပဿနာဉာဏ်ဆိုတာဘယ်အရှုရဖြစ်သည်နည်းဆွဲလန်းနေရငါးခန္ဓာမှန်သောရှုရဖြစ်သည်ဘယ်အကျိုးမှာထိုခန္ဓာဘယ်ခါရှုရပါသနည်းမဆွဲဖို့ရဖြစ်ဆဲမှာမှန်သောရှုရပါသည်ဖြစ်ခိုက်မရှုယုံနံစုဆွဲမှုဝင်ရောက်မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တတ်အဲ့လင်္ကာလေးကဘုရားရှိခိုးတိုင်းထဲ့ရှိခိုးကောင်းနိဗ္ဗာန်ရောက်ကြောင်းတရားပဲ တထမသူတော်ကောင်းတရားလို့ခေါ်တယ်။အစာအုပ်ကြီးတဲ့တရားတွေလည်းဖိုးတန်တဲ့တရားပဲအရင်နဲ့ရောက်ဖို့မလွယ်ဘူး။ဒါတတမနိဗ္ဗာန်ရောက်ကြောင်းဝိပဿနာကျင့်စဉ်ပြည့်ခိုင်မရှိယုံနံစုဆွဲမှုဝင်ရောက်သည်အဓိကကတော့ဒိဋ္ဌိဆွဲတဏှာဆွဲမြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တတ်မြဲတယ်လို့လည်းထင်နေဆာကောင်းတယ်ဆိုတာဒုက္ခ ဘာကောင်းလဲဆိုတော့အတ္တနေသဒုက္ခအတ္တအဲသုံးခုစလုံးထင်တာပဲဒီခါလဲတစ်ခုဥစားပေးထင်အဓိကကတော့ဒိဋ္ဌိပါကိုလို့ချင်လို့လို့ရတယ်ကိုဖြစ်စေလို့ဖြစ်လို့ရတယ်ငါပဲသူပဲပြောယုံဆိုယုံနဲ့မဟုတ်ဝိပဿနာဘ ਹੁ ဒုရမရှိရင်အသေးဆွဲတာအသေးဆွဲတာပဲငါပဲသူပဲအသေးဆွဲတာမမှန်တော့ ငါတွေသူတွေယောက်ျားတွေမိန်းမတွေဆိုပြညတ်ထားတာခေါ်ဝေါ်ထားတာနာမပြညတ်ဒေဝဟာရပြညတ်တကယ်တည်းကခန္ဓာ၅ပါးယုံနာ၅ပါးသူ့လို့သူ့လို့နေကြယုတ်ကလည်းယုတ်လို့ယုတ်လို့တာပဲနာကလည်းသူ့လို့သူ့လို့တာဘာလို့ဆိုတော့အများကြီးဝေဒနာခံစားတဲ့တင်ညာမှတ်တာတဲ့သင်္ခါရတိုက်တွန်းတဲ့ဝိညာဉ်ကသိတယ်သူ့လို့သူ့လို့တာဒါအချင်းကျုပ်ပေါ့လေယုတ်ကလည်းဒီတိုင်းပေါ့သူ့လို့သူ့လို့ပထဝီကလည်းပထဝီလို့လို့တာဒေသောကလည်းဒေသောအလို့ဝါယောကလည်းဝါယောအလို့ သူ့တတ္တိနဲ့သူ့သူ့လို့သူလုံးကြတာပဲအဲဒါတွေကတော့ခြုံငုံပြီးတော့လေ့လာရင်ကောင်းတော့တကယ်ရှုမှတ်တဲ့အခါကျတော့အဲ့ဒါတွေရှောက်ဆင်ခြင်းနေစိတ်တာမရတွေဖြစ်သွားတယ်ဒီပြည့်နေရာမှာဆင်ခြင်တာကောင်းပါလားဒီပြည့်နေရာမှာသိပ္ပံပညာရှင်ကြီးတွေတီထွင်ရှင်ကြီးတွေလို့ပေါ့အဘာကြီးကြီးမှာဆွဲအားရှိရတယ်တန်လိုက်ဟာဘာဖြစ်လို့မြောက်ဖက်ကိုအမြဲတမ်းညှောနေတာလဲဒါကတော့ သိပ္ပံပညာအတွက်စဉ်းစားဖို့ကောင်းတာပဲဒီပုံမှားတွေကဘာဖြစ်လို့ပေါက်ခွာလာတာလဲဘာတွေဒုက္ခပင်းနေဒါဆေးပညာအတွက်ဒါဓာတ်တွေဆိုရင်လည်းပဲဓာတုပိဒဆင်ញင်ဖို့စဉ်းစားဖို့လုပ်ဖို့ဒါတော့ဒီဝိပဿနာအဲ့လိုမဟုတ်ဘူးဆင်ញင်စဉ်းစားတဲ့ဉာဏ်นี่ဖုံးလွှမ်းသွားလို့ရှိရင်ဘာဝနာမယလို့ခေါ်တဲ့ပွားများပြီးတော့သိတဲ့ဝိပဿနာဉာဏ်အားနဲ့သွားတယ်ဆင်ញင်စဉ်းစားတာကစာရေးဖို့ ဇလန်းတွေရေးဖို့ဟိုပညာရှင်တွေဆိုရင်လည်းပဲဒါစာတန်းတွေတင်ဖို့ပေါ့ဒေါက်တာဘောရဖို့အတွက်စာတန်းတွေတင်ဖို့အများကြီးလေ့လာရတယ်ကိုကြိုက်တဲ့အကြောင်းများတို့အဲ့လိုစာတန်းတင်ဖို့မဟုတ်ဘူးကိလေသာကိုပယ်တတ်ဖို့အမှန်တိုင်းသိမှကိလေသာကိုပယ်နိုင်တယ်ဘာလို့မှန်တိုင်းသိမှလဲဆိုတာဒီကဘာလုံးကိုသိဖို့မဟုတ် မဆိုင်တာတွေလျှောက်သိဖို့မလိုအဓိကသိရမှာဒုက္ခသစ္စာလို့ခေါ်တဲ့ရုပ်တည်နာနေသဘောကိုယ်တွေ့ဉာဏ်မြင်သိဖို့လိုမသိတရားတွေလောကမှာအများကြီးပဲအဲ့ဒါတွေအကုန်သိကြံတော့ဖះစုပံပြီးတော့ဖះဖြစ်အောင်အားထုတ်တပ္ပညုတဉာဏ်ရရင်အကုန်သိမှာကိုတာဝကအကုန်သိတရားမလို့ဒုက္ခသစ္စာကိုပိုင်ပိုင်နိုင်နိုင်သိဖို့လိုတယ်ဒုက္ခသစ္စာဆိုတာဘာလဲဆိုတော့ရုပ်တည်နာနေပဲ သင်္ခတဓမ္မအဲ့ဒီယုတ်တဏ္ဏတွေရဲ့ပစ္စခယုံနာသဘောကိုသိအတိတ်ယုံနာနေလဲဒါပဲအနာဂတ်ဖြစ်မဲ့ယုံနာနေလဲဒါပဲရှင်းရှင်းလင်းလင်းမှန်မှန်ကန်ကန်ကြကြနာနာသိနိုင်ယုံနာဆိုတာတုံးလိုက်ခဲလိုက်ဒါလိုမြင်တာမဟုတ်ပါဘူးအခုမြင်နေရတဲ့ရုပ်ကောင်ကြီးခြေတွေလက်တွေဆိုတာတုံးတွေခဲတွေပေါ့ဒီအတုံးခဲ ခန္ဓာကြီးကိုရှုတာမဟုတ်မြင်နေရတဲ့အပြောခန္ဓာကြီးကိုရှုတာမဟုတ်ဉာဏ်နဲ့သိရမယ်သဘောခန္ဓာကိုရှုသဘောတဘာဝတဘာဝလက္ခဏာသိအောင်သဘောခန္ဓာမြင်တဲ့သဘောကြားတဲ့သဘောနားတဲ့သဘောစားတဲ့သဘောထိတဲ့သဘောဖောင်းတဲ့သဘောပိန်တဲ့သဘောထိုင်တဲ့သဘောထိတဲ့သဘောနားတဲ့သဘောကြိုက်တဲ့သဘောရာတဲ့သဘောကြိုက်တဲ့သဘောမာတဲ့သဘောလှုပ်တဲ့သဘောတောင်းတဲ့သဘောတင်းတဲ့သဘော လောဘဖြစ်တဲ့သဘောဒေါသဖြစ်တဲ့သဘောလူကျင်တဲ့သဘောပေးကျင်တဲ့သဘောမျိုးမျိုးပဲသဘောတွေသဘောတက်တက်တွေသဘောဆိုတာတရားပဲသဘောဆိုတာဓာတ်တွေပဲရုပ်ဓာတ်နံဓာတ်အကောင်းထဲမရှိပါနိမိတ်တကတုံညတပုံဟန်နမိတ်မှစိတ်သုံးတယ်တုံညတတော့မှမငါးဥစ္စာမှစိတ်သုံးတယ် အာနိမိတ်တပုံဟန်နမိတ်မှာစိတ်သုံးတယ်အပ္ပနိဟိတမျက်နှိုးစရာ တွေ့တာစရာ မရှိပါဘူးတကူလုံးဟာဘာမှအသုံးချမရတရားသဘောနဲ့ပြောလို့ရှိရင်ဒုက္ခသစ္စာတွေဒုက္ခဆက်စုပ်ဖွယ်ရအသုံးမကျသစ္စာအမှန်ဆက်စုပ်ဖွယ်ရအသုံးမကျဒုက္ခသစ္စာပဲရုပ်တည်လည်းဒီတိုင်းပဲနာနေလည်းဒီတိုင်းပဲ အဲ့ဒီသဘောတွေကိုကိုယ်ပိုင်ညာနဲ့သိအခုတရားနာလို့သိတာကကိုယ်ပိုင်ညာမဟုတ်ဘူးသုတမညာညာလို့ခေါ်တယ်ကိုယ်ပိုင်ညာဆိုတာဘာဝနာမယညာပွားများအားထုတ်ရင်လည်းသိတဲ့ညာအဲ့ဒီညာနဲ့သိဖို့အတွက်ရှုမှတ်ပွားများညာစွာကြားမြင်မေးမြန်းလျင်အဲ့လိုတရားတွေညာတပရိညာနဲ့နာထားတော့မှဩတို့တာမန်မျက်စိအနေနဲ့မြင်တဲ့ယောက်ျားတွေမိန်းမတွေဒါတွေတမိတွေဇနီးတွေခင်မောတွေ ပညာနဲ့မှသမုဒိသစ္စာနဲ့မှသူ့ဟာနဲ့သူဟုတ်တာပညာကိုလည်းပယ်လို့မရဘူးဒါနသီလသမထတွေအတွက်ရှောင်းနေတာရှောင်းရမယ်ဆောင်းနေတာဆောင်းရမယ်ပညာနဲ့လည်းမပြီးသေးဘူးပရမတ်လည်းမကွယ်စေနဲ့ရုပ်တည်နံနေရုပ်နံနိဗ္ဗာန်ရုပ်နဲ့နံကသင်္ခတပရမတ်နိဗ္ဗာန်ကအသင်္ခတပရမတ် ပရမတ္ထသဘောတရားတွေကိုလည်းသိအောင်နာရမယ်ပွားများအားထုတ်ရအဲရုပ်တင်တဲ့နေဆိုတာပရမတ္ထတရားယုံ28ပါးတို့နာ53ပါးတို့ဒါလည်းဘဟုတုတ္တတကယ်သိရမှကိုယ်ခန္ဓာကိုယ်မှဖောင်းနေပိန်နေလှုပ်ရှားနေတဲ့သဘောတွေတောင်းတာတွေတင်းတာတွေမာတာတွေပြောတာတွေပူတာတွေအေးတာတွေအကိုတို့ဉာဏ်မြင်ခန္ဓာဉာဏ်ရောက်ဖြစ်အောင်ကျေးဇူးတော်ရှင်မဆီဆရာတော်ဖရာကြီးက ဖောင်းတက်လာရင်ဖောင်းနဲ့မှတ်ပိန်ကျသွားရင်ပိန်နဲ့မှတ်တတိကိုဦးစားပေးပါလမ်းမှန်လိုက်တာကြားလေးကြားလေးမှန်မှန်းသိတယ်ကြားလေးကြားလေးမှန်မှန်းသိတယ်ပဲဉာဏ်ပညာတော့ပါမှာဟုတ်ပါတယ်ဉာဏ်ပညာရှုမှတ်တဲ့အခါမှာနောက်ကလိုက်တာရှေ့ရမဟုတ်ဘူးတုဒ္ဓမယဉာဏ်အနေနဲ့ကတော့ဉာဏ်ပညာရှေ့ရစောဤတဲ့လိလာထားတဲ့ညာတပရိညာနဲ့ဒိဋ္ဌိဖြုတ်ဖို့ ယုတ်တိဏ္ဏနေပဲဟေးယောက်ျားမိန်းမတွေမဟုတ်ဘူးအတိတ်တုန်းကလည်းယုံနာမယ်ပြစ္ဆုတ်ပံလည်းယုံနာမယ်နောင်ခန္ဓာရရင်လည်းယုံနာမယ်ဒါကတော့ဉာဏ်ပညာပြဋ္ဌာန်းတယ်ညာတပရိညာဘုဒ္ဓတတွေလိလာရတယ်နားရတယ်မှတ်သားရတယ်အဲ့ဒါဉာဏ်ပညာပြဋ္ဌာန်းတယ်တကယ်ရှုမှတ်တဲ့အခါကျတတိပြဋ္ဌာန်းတယ်အလုံးလုံးတဲ့အခါအဲ့ဒီတတိနဲ့ဖြစ်ပေါ်လာတဲ့ဉာဏ်ပညာမှဘာဝနာမယပညာဖြစ်တယ်ဝိပဿနာဉာဏ်ပညာဖြစ်တယ် ဝိပဿနာဉာဏ်စစ်စစ်ဖြစ်တော်မှကိလေသာတွေကိုပယ်တတ်နိုင်တယ်နဲနဲနဲနဲနဲတခဏတခဏနောက်တစ်ခါကျတော့ခတ်ကြကြနောက်ကျတော့အပိပြတ်ပေါ့တတင်္ဂဗဟံဝိခံပနဗဟံသမုတ်စေရဗဟံဗဟံဆိုတာဗဟာနာပယ်တာပေါ့အဲ့တော့ဝိပဿနာဉာဏ်အစစ်ဖြစ်မှပယ်နိုင်တယ်ခုနသုဒ္ဓမယဉာဏ်ဆိုရင်ခဏတစ်ဖြုတ်တော့ပယ်နိုင်တယ်လို့လို့ပဲ ဒါပဲလေတကယ်တကယ်ကြတော့မပယ်နိုင်ပါဘူးဘုသူဒ္ဓတွေများပြီးကိလေသာတွေပယ်မှပယ်တယ်ဘုသူဒ္ဓများတာများတာလူတိုင်းတော့မဟုတ်ပေါ့များသောအားဖြင့်ကိလေသာတွေတိုက်ဆိုင်လာတဲ့အခါမှာကိလေသာနောက်ပါသွားတာမတွန်းလှန်နဲ့ဘောဓိရထားလည်းပဲကိလေသာနဲ့တိုက်ဆိုင်လာကိလေသာနိုင်သွားတာဘာဖြစ်လို့လဲမဉဏ်ဖုန်ဉဏ်ကြနာမြဘာဖြစ်လို့မဉဏ်ဖုန်ဉဏ်မရလဲဆိုတော့ ဝိပဿနာဉာဏ်ကြာကြာနာမရဘူးဆင်ញင်ယုံနဲ့မရဘူးဖြစ်ကြတော့တမာရီအားကောင်းအောင်လုပ်တယ်သုဒ္ဓဇန်ထီအောင်ကောင်းပါတယ်ဘယ်သူနည်းကိုမှသွားပြီးတော့ထိခိုက်ပြောစရာသူဟာနဲ့သူကောင်းတာပဲသာသနာပြုနေကြတာယေသူတင်ရဝိပဿနာကူးနိုင်ရင်ကောင်းတာဝိပဿနာမကူးနိုင်ဘူးချိန်ကုန်သွားရင်တော့နှမျောဖို့ကောင်းသာသနာတွင်မှာကြုံလုံးလေးမသေးခင်မှာဝိပဿနာဉာဏ်တော့ရတဲ့တဲ့လောက် ရသွားတာကောင်းတယ်တမာတိအလုပ်လုပ်ရင်းနဲ့တည်သွားတော့ဝိပဿနာတပြားမှမရတော့အပြောဆိုတော့ရတာပေါ့ပြောတတ်တာဝိပဿနာတွေခဏခဏနားနေရတယ်အပြောဆိုတော့အများကြီးပြောတတ်တယ်တကဘာလုံးကိုတော့အတန်လွတ်ပြီးဟောနိုင်သေးတယ်ဘုဒ္ဓတတွေအများကြီးဒါပေမဲ့လို့ကိလေသာနဲ့တိုက်ဆိုင်လာတဲ့အခါကျတော့ကိလေသာကိုမတွန်းလှန်နဲ့ဆင်တဲ့ပယောစိတ်လိုဖြစ်ဆင်လာတဲ့အခါကျတော့ပယောစိတ်ကပြတ်ချသွားတာ တတ်နိုင်ဘူးဝိပဿနာဉာဏ်မဲ့ဉာဏ်ဖုံဉာဏ်ရတာတော့မှသောတပတိမက်ကကာမဂုဏ်မတားနိုင်ဘူးတက္ကရာဂမိမက်မတားနိုင်ဘူးအနာဂမိမဲ့ဉာဏ်ဖုံဉာဏ်ရတော့မှကာမရာဂပယ်နိုင်တယ်ဘဝရာဂကိုမပယ်နိုင်သေးဘူးဗျအဝိဇ္ဇာတို့မာနတို့မပယ်နိုင်သေးဘူးအရဟတမေအရဟတဖို့ရတော့မှအဝိဇ္ဇာတို့မာနတို့ဘဝရာဂတို့အဲ့ဒါတွေကိုပယ်နိုင်တယ် ဒါတော့မှဝါသနာကိုမပယ်နိုင်မြန်ယဟနာဖြစ်တာဖြစ်တာပဲဉာဏ်ဉာဏ်တဏ္ဏပြောတဲ့ယဟနာလေဉာဏ်ဉာဏ်တဏ္ဏပြောတာဟေဝတလပိလိနာဝဆမထေရပါဝတလဘာတွေလဲกว่าဘာတွေယူလာသလဲလောက်တာဝတလဆိုတာလူရုပ်ကိုခေါ်တာဝါသနာပါဝါသနာကိုမပယ်နိုင်ဝါသနာပယ်နိုင်တာမြတ်စွာဘုရားမှပယ်နိုင်တယ်အဲ့လိုအစစ်တဲ့ကိလေသာတွေဘလောက်ဆိုးဝါလဲဆိုတာ အဲဒီကိလေသာတွေကိုပယ်တတ်ဖို့ဆိုရင်ဝိပဿနာဉာဏ်စစ်စစ်ရအောင်အထူးကြိုးစားဘုဒ္ဓတရားတော်များသောအားဖြင့်အခုတရားနာတဲ့ပုဂ္ဂိုလ်တွေဘုဒ္ဓတရားတွေအများကြီးရှိကြပါဝိပဿနာယောဂီတွေဦးစားပေးပြောတာအများကြီးပဲနာထားကျေးဇူးတော်ရှင်ဘုဟုဆရာတော်ဘုရားကြီးတွေပြိဿသမုပ္ပတ်တွေနာထားတဲ့အခြားခြားဆရာတော်ရဲ့တရားတွေလည်းအများကြီးနာထားတယ်ဘုဒ္ဓတရားတွေကတော်တော်ကောင်းကြပါတယ်လက်တွေ့လုပ်တဲ့အခါမှာဟိုလိုလိုဒီလိုလိုဖြစ်နေကြတယ် ယုံယုံကြည်ကြည်စိတ်ချလက်ချလုပ်ပါကျေးဇူးတော်ရှင်မအစီဆရာတော်ဖျားရင်ဒီကိုစိတ်ချလက်ချကျန်တဲ့ဤလေသူဟာနဲ့သူကောင်းမှာပေါ့ဝိဇန်တို့သိတာလေးပြောပြကျေးဇူးတော်ရှင်မအစီဆရာတော်ဖျားရင်ဒီနဲ့အားထုတ်သွားတာကျေးဇူးတော်ရှင်တော်ကူဆရာတော်ဖျားကြီးကျေးဇူးတော်ရှင်တတ္တမရန္တိဆရာတော်ဖျားကြီးတို့ကျေးဇူးတော်ရှင်ချမ်းမြေဆရာတော်ဖျားကြီးတို့ကျေးဇူးတော်ရှင်ရွှေတောင်ဝန်းဆရာတော်ဖျားကြီးတို့ဆရာတော်ဥသာသနာတို့စသည်အဖြစ်ပေါ့အများကြီးပဲမြတ်သားဆရာတော်တို့ကျေးဇူးတော်ရှင်ဆရာတော်ဖျားကြီးတွေ အဲ့တော့ဆရာတော်ဘုရားကြီးတွေပညာရှိကြီးတွေပဲအကုန်လုံးစာတပိဋတ်တွေတကယ်မှန်လို့တကယ်ကြိုးစားပြီးတကယ်ပြန်ပြီးတော့ယောဂီတွေကိုပြတာလမ်းမမဘူးယောဂီတွေစိတ်ချလက်ချကြိုးစားအထုဆရာသမားတွေညွှန်ကြားတဲ့အတိုင်းကြိုးစားဝိပဿနာတရားတွေနာကျင်ပါတယ်အာထုတ်ချင်ပါတယ်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့အလုတ်ပေးစာအုပ်တွေအဲ့ဒါဝယ်ပြီးတော့ဖတ်ပါ အလုတ်ပေးတရားဝေတွေရှိပါတယ်ကျေးဇူးတော်ရှင်ချမ်းမြေ့ဆရာတော်ပြောဆိုနှစ်ခွေသုံးခွေအလုတ်ပေးတက်တက်ကြီးဖွင့်ပေးထားတယ်တိတ်ကောင်းတယ်ကျေးဇူးတော်ရှင်တတ္တမရန်ဒီဆရာတော်ဖျားကြီးတဲ့အလုတ်ပေးတွေဟောထားပါတယ်အဲ့ဒါတွေကိုနာပြီးအားထုတ်ပြောရင်အဲ့ဒါကျိန်းတွေလမ်းမှန်ပဲလမ်းမှန်မှာဘူးဘုရားတို့အာမခံရတယ်ဒီလမ်းကိုဘုရားတို့လည်းလျှောက်ဖူးတာလမ်းမှန်ပဲ ကာမဒုက္ခလိကနုယောဂလမ်းပဲလည်းမသွားဘူးဘယ်အိတ်ချိန်တော်မှပဲအိတ်မပြောမချင်းရှုမှ အိတ်ပြောကာမှပဲပြောသွားနိုးတာနဲ့ရှုမှ ကိုယ့်ကိုညာတာတဲ့အပိုင်းတစ်ချက်မှမပါဘူးကိုယ့်ကိုမညာတဲ့အတွက်ကြောင့်ကိုယ့်ကိုညာတာမှုမရှိဘူးကာမဂုဏ်ကိုဥစားမပေးဘူးပေါ့ဒါကြောင့်မလို့ကာမဒုက္ခလိကနုယောဂအဆုံးကလွတ်တယ်မနိုင်တဲ့ဝန်ကိုလည်းပဲယောဂီတို့အတင်းမထမ်းခိုင်းဘူး 9နာရီတို့10နာရီတို့ဒါလိုမလုပ်ခိုင်းပါဘူးကျေးဇူးတော်ရှင်မဟာစီဆရာတော်ဖျားရိပ်တာမှလည်းမလုပ်ခိုင်းဘူးကျေးဇူးတော်ရှင်တတ္တမရဏီဆရာတော်ဖျားရိပ်တာမှလည်းမလုပ်ခိုင်းဘူးကျေးဇူးတော်ရှင်ချမ်းမြေဆရာတော်ဖျားရိပ်တာမှလည်းမလုပ်ခိုင်းဘူးကျေးဇူးတော်ရှင်ချမ်းမြေဆရာတော်ဖျားရိပ်တာဆိုရင်ကိုထိုင်ခြင်းထိုင်မတ်တရရှင်ရလမ်းလျှောက်ရင်လျှောက်မနေ့6နာရီကနေဟောည10နာရီအထိမနေ့ထတာပေါ့လေ3နာရီတည်းကထရတာပေါ့လေအဲ့ဒီကစပြီးကြိုးစားရတာဟိုည10နာရီအထိပဲတောက်လျှောက် တရားရှုမှတ်နေဖို့ပဲအဓိကတရားရှုမှတ်နေဖို့ပဲကိုကြိုက်တယ်လို့အားထုတ်အမှန်တန်ကောင်းတာပဲအဲ့ဒါများသောအားဖြင့်10နာရီအထိမနေနိုင်ဘူးလို့အစတော့ကအမှန်လေး9နာရီလောက်ဆိုတွန့်လိမ့်တယ်နောက်ပိုင်းကြတော့မှရရှေ့ပိုင်းကတော့မရဘူးတော်တော်ကိုပဲပင်မနာပဲနောက်ပိုင်းကျမှကျေသူတင်တာပေါ့အစပိုင်းတော့အမလေးအရန်ပြင်းထန်တာပဲသူများတွေ9နာရီဆရာတော်ကြီးကြာမှ10နာရီဆိုတော့တေရောတေလူရော ငါတရားဝင်ပြီးတော့ငါးပါးမှောက်ပြီးအောင်မိတာနောက်တော့မှဂျေစုတင်တယ်ဘာဖြစ်လို့ဂျေစုတင်လဲဆိုတော့တတိတွေအကောင်းတာမှတ်ပါများတော့တရားဝရိယတတိဆိုတာဘုံ၅ပါးတို့ဣန္ဒြေ၅ပါးတို့ဖျားဟောထားတာသူ့အစဉ်အတိုင်းကတကယ်မှန်တာပဲအလုံးလုံးနေမှန်မှန်းသိတရားတွေအားကောင်းတော့ဝရိယအားကောင်းဝရိယအားကောင်းတော့တတိတွေအားကောင်းတတိတွေအားကောင်းတော့ခဏိကတမာရိဘောရဘောရမှတ် အာပနာသမာဓိမဟုတ်သေးပါဘူးခဏိကသမာဓိခဏိကသမာဓိနဲ့မဉ္ဇဉ်ဖုံဉဏ်အထိရနိုင်မဉ္ဇဉ်ဖုံဉဏ်တကယ်ရတော့အာပနာသမာဓိပေါ့လေအဲ့ဒီအထိကိုသွားနိုင်ယုံကြည်စိတ်ချလက်ချပြီးတော့မှတ်ခဏိကသမာဓိကိုအထင်မသေးနဲ့မဉ္ဇဉ်ဖုံဉဏ်အထိရနိုင်အဲ့တော့ခဏိကသမာဓိတွေအားကောင်းလာတော့အပ္ပမဒဆိုတဲ့မြတ်စွာဘုရားဟောတဲ့စကားလုံးကအဲ့ဒီမှာသွားဝင်တတိတတိဆိုတိုင်းတတိတိုင်းအပ္ပမဒထိုက်တာမဟုတ်ဘူးနာမည်ဝဟာရပဲရှိတယ် အပမာရဆိုတော့အကောင်းတဲ့တတိကိုပြောတာလူတတိပဋ္ဌာန်ထဲမှာဘယ်လိုသုံးလဲတတိမာကာယကာယ ानु ပတိဝိဟရတိအာတာပိတမဇာနောတတိမာတတိမာအပမာဒဝတ္တုအကောင်းတဲ့တတိဗျာပါရတတိပုဂ္ဂလဗျာပါရမဟုတ်ဘူးဓမ္မဗျာပါရအကောင်းဖဏစည်းတာတော့မှမှတ်ပြီးသားဖြစ်ဖဏစည်းခြင်းတဲ့စိတ်ဖဏစည်းတာဖဏချွတ်တာ ကိုကိုတော်မှအံ့ဩတာပဲတတိစိတ်တွေဘလို့ဖြစ်ကုန်လဲတတိတွေအားကောင်းလုံးအားကြီးအဲဘလို့ကျေးဇူးလဲကျေးဇူးတော်ရှင်ချမ်းမြေ့ဆရာတော်ဘုရားအေးကျေးဇူးပဲအစတုန်းကတော့ဆရာတော်ကြီးကတော်တော်ရဲဆက်တာပဲဆယ်နာရီမှတေလူကိုအိတ်ချင်လိုက်တာဆယ်နာရီတိအားထုတ်တဲ့အခါတတိတွေအားကောင်းတော့နောက်မှကျေးဇူးတင်ဆရာတော်ကြီးကျေးဇူးတင်လို့မဆုံးနိုင်စိတ်ပါပါမပါပါဆရာသမားတွေကဥဆောင်ထားတဲ့အခါကျတော့ဟော ဆယ်နိုင်မထိုးမချင်းမှတ်ခါလေးလဲအိမ်ငိုက်ငိုက်ငိုက်မှတ်ပြန်ကောင်းမှတ်မှတ်မှတ်မှတ်မှတ်မှတ်ပါများတော့ဒီဖြစ်သတိတွေအားကောင်းသတိအားကောင်းလာတော့ကိုယ့်ကိုယ်တော်အံ့ဩလာသတိတွေကလှုပ်လိုက်တာနဲ့မှတ်ပြီးသားလှုပ်လိုက်တာနဲ့မှတ်ပြီးသားလှုပ်လိုက်တာနဲ့မှတ်ပြီးသားအကုန်လုံးသိနေခန္ဓာကိုယ်ရဲ့သဘောတွေချိုးကြတော့လည်းပဲဆရာတော်ကြီးရှေ့ကြရင်တော့မှတ်တာမလုံးမရှက်ကလေးပေါ့ကိုယ့်ကကိုယ်ရကြရင်မလုံးကြဘူးဆိုလည်းအဲ့ဒါမျိုးတွေရှိတယ်အဲ့တော့ ဒါတွေကိုယ့်အကောင်မှတ်တော့သိလာတယ်ဩဒါဟန်ဆောင်ပန်ဆောင်ပဲဒါတကယ်စေတနာပါတဲ့လူပဲကိုယ်စေတနာနဲ့ကိုယ်လုံးမှဆရာတော်ကြီးရဲ့ရှေ့ရောကိုယ်ရအောင်ကိုယ်လုံးမှကိုယ်ရတာဟန်ဆောင်ပန်ဆောင်လို့လို့တရားမရဘူးညသောကြာမြင်မေးမြန်းလျင်ကြာမြင်ဘုဟုတ္တညာတပရိညာဆိုတာဒိဋ္ဌိတစ်မျိုးတည်းဖြုတ်တာမဟုတ်ပါဘူးအသိနဲ့ပဲလေပွားနဲ့ပဲဒိဋ္ဌိတစ်မျိုးတည်းမဟုတ်ဘူးပြည့်တင်သိတတ်တာတွေအကုန်လုံးသိအောင်ကြိုးစားအဲ့ဒါညာတပရိညာပဲ ဝိပဿနာတရားရဲ့အကျိုးတရားတွေသိတဲ့နဲ့ဩဝိပဿနာသာသနာ့ဘက်မှာပေါ်တယ်ဝိပဿနာမျိုးစစ်ပါသွားလို့ရှင်တက္ကာယဒိဋ္ဌိကိုဒီဘဝမပယ်နိုင်အောင်ဘဝပယ်နိုင်လိမ့်မယ်မျိုးစစ်ပါသွားတော့မျိုးစစ်ပါရင်ပင်ပေါက်မှာပဲအပင်ပေါက်ရင်အတိတိမှာဝိပဿနာဉာဏ်နဲ့ရင့်ကျက်ပြီးတော့မဲ့တိဖို့တိတိမှာအဒီဘဝမှာတွန်းကြိုးစားလို့ဒီဘဝမှာရရင်တော့အကောင်းဆုံးပေါ့ဝိပဿနာမျိုးစစ်မှာပါမသွားဘူးဒါနသီလသမထလောက်ပဲပါသွားရင်နောက်ရတဲ့ဒါနသီလသမထအပင်တွေပဲပေါက်မှာပဲ စီဝဥစ္စာတွေပြည့်စုံမယ်ဒီကိုအဋ္ဌိပတ်တွေကြီးမယ်ဒါပဲပေါ့ဝိပဿနာဉာဏ်ပါတော့အဲတန္တရာလဲနိုင်တယ်ဝိပဿနာဉာဏ်ပညာပါသွားတဲ့ပုဂ္ဂိုလ်ကြတော့အော်နောက်ကြတော့ဆရာကောင်းသမားကောင်းနဲ့တွေ့မယ်တတိယမယ်ဆိုရင်သုလဘာတို့ကြည့်ပါနည်းနည်းလေးအဝတ်ကလေးညှို့သွားတာသိတယ်နဲ့တိုင်ကန်းလှည့်လည်နဲ့ဝတ်ဖြူလေးတော့လဲလို့ညှို့သွားတော့ဒီခန္ဓာမိပြီးတော့ဝတ်ကလေးကညင်သွားသွားတယ် ဇူလပန်ဘွားရောက်တော့မြတ်စွာဘုရားကဟရဇောဟရဏအဘွားဆိုအဲ့လိုဘွားရင်မြတ်စွာဘုရားတရားဟောတော့တတ်ပြီတခါလေးမဲ့လေးဖို့ရပိဋကတ်သုံးပုံအကုန်ဆောင်နိုင်တယ်မျိုးစေ့ပါပါနောက်ပိဿကဒါယကလင်မယားနှစ်ယောက်ကြည့်ပါဟိုတုန်းကကတ္တဝမြတ်စွာဘုရားသခင်လက်တဲ့တုန်းကရုပ်တည်နေနေရုပ်တည်နေနေနှလုံးသွင်းခဲ့တယ်အာထုတ်ခဲ့တယ်ဒါပေမဲ့မညာဖုန်ညာမရခဲ့ဘုဒ္ဓမြတ်စွာဘုရားလက်ထက်ကြတဲ့အခါကျတော့ဟောသူမေးတဲ့ရုပ် ဘိက္ခုဘိက္ခုဆိုတာဘာပါလဲဖရာရုပ်တည်နံတွေကိုမတွေ့တာမမမောတဲ့သူကဘိက္ခုပဲရုပ်တည်နံတွေပျက်စီးတဲ့အခါမှာမစိုးရိမ်မပူဆွေးတဲ့သူကဘိက္ခုပဲဒါယောဂီတို့ကြားဘူးတာမှာပဲဒီထုတ်ပတ်တွေအနာဂံတည်သွားတယ်တရားလဲဆုံးအောင်ယောက်ျားမွေးမောင်အနာဂံတည်သွားတယ်ဒါမျိုးစိတ်မျိုးစိတ်ကောင်းလာလို့ရှင်ပင်ပေါက်ဖို့လွယ်တယ်ဒါကြောင့်ဒီဘဝမှာမညံဖုန်ညာရအောင်ကြိုးစားနိုင်အကောင်းဆုံးပဲမရရင်လည်းမျိုးစိတ်ပါအောင် ဒါနနဲ့တဲ့အချိန်မကုန်စေနဲ့သီလနဲ့တဲ့အချိန်မကုန်စေနဲ့သမထနဲ့တဲ့အချိန်မကုန်စေနဲ့ဝိပဿနာများများအားထုတ်တာကောင်းတယ်ဒါနသီလကိုမလိုပါဘူးသမထကိုမလိုပါဘူးမပယ်ပါဘူးဒါနသီလသမထသူ့ဟာနဲ့သူကောင်းတာဒါပဲလေမိမိတတ္တာဘယ်ချိန်သိမယ်ဆိုတာဘယ်သူမှမသိနိုင်အခုအကောင်းကြီးအခုဖြတ်ဆိုသိရင်သိတာအခုအကောင်းကြီးအခုကျိုးရင်ကျိုးတာအခုကမ်းရင်ကမ်းတာအခုဆေးရုံပေါ်ရောက်ချင်ရောက်တာအိုနဲ့အနာကြားမှာတရားချပါ အဲ့ရဖြာကဖြစ်တော့မှဝိပဿနာလုပ်မယ်ဆိုတော့မတတ်နိုင်တော့ဘူးအဲ့တော့ဘယ်အချိန်မှာအဲ့ရဖြာကဖြစ်မလဲဆိုတာပြောနိုင်အဲ့တော့နာမရူပပရိစေဒညာတို့ပစ္စယပရိက္ခတို့တမတနာတို့ဥတ္တယဘယတို့ဘင်္ဂတို့ဘယတို့ဒီညာနေရတတ်နိုင်တော့မညာဖုန်ညာရကြိုးစားဖို့လိုတယ်လို့အဲ့လိုပိုင်ပိုင်နေနေသိတာညာတပရိညာပဲများစွာကြားမြင်ကိုယ်သဘောမပေါက်ရင်မေးမြန်းပေါ့ကိုယ်ရနားလည်းတဲ့ပုဂ္ဂိုလ်တွေ တကယ်အားထုတ်လို့ပွားရောက်ထားတဲ့ပုံကိုယ်တွေအဓိကကိုတကယ်အားထုတ်ထားလို့ချင်းတကယ်အားထုတ်တဲ့ပုံကိုယ်ကိုမေးတာကောင်းတယ်ကိုကဝိပဿနာယာနိကနဲ့အားထုတ်မယ်ဆိုဝိပဿနာယာနိကဆရာသမားတွေကိုမေးတာကောင်းတယ်အဲကိုကတမထဝါဒနာပိုင်းတမထလုပ်တဲ့ပုံကိုယ်ကိုရှိကသူ့ဟာနဲ့သူမှကောင်းတယ်တမထလုပ်ချင်တယ်ဝိပဿနာသွားမယ်ဆင်မပြေဘူးဝိပဿနာပဲဟောမှာတမထကိုကြည့်ရင်တမထသမားသွားမေးတမထနဲ့ပတ်သက်တယ် အဲဝိပဿနာယာနိကကတော့မြန်မြန်ဆန်ဆန်အသက်တွေထောင်းကြာအောင်တစ်ထောင်နှစ်ထောင်ကြာအောင်အသက်ရှင်နေရင်တော့ကောင်းတာပေါ့အဲ့လိုလုပ်ဖို့ကလည်းမလွယ်ဘူးအဲ့တော့ဘယ်ချိန်သေးမမှန်းမသိမသိခင်မှာယုံနာဖြစ်ပြတော့ကြကြနနမြင်ဖို့လိုတယ်အဲ့လိုမြင်အောင်လို့ဝိပဿနာနဲ့ပတ်သက်တာတွေလေ့လာရမယ်မသိရင်မေးမြန်းရမယ်ဘယ်လိုရှုရမလဲဘယ်လိုမှခုရှုမှတ်တာလေးနည်းနည်းထည့်ပြောတော့ပါစကလုံးပေါ်မှာတင်းမနေစေနဲ့ ဘယ်ဆရာတော်ဘယ်နည်းတွေမှမပုတ်ခတ်နဲ့ကိုနည်းကိုကြိုးစားကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားရဲ့နည်းဟာမစ္စည်းမပရိပဒာကြတယ်ဆရာတော်ဘုရားကြီးတရားတွေအများကြီးရှင်းပြထားပါတယ်မြတ်စွာဘုရားဟောတဲ့တရားတော်နဲ့အကိုက်ပါမဟာစီဆရာတော်ဘုရားကြီးလို့ထက်ထက်ပြောတော်လဲဘုရားရဲ့ဟောကြားတဲ့တရားဓမ္မပါသတိပဋ္ဌာန်နည်းပါပဲကိစ္ဆန်တော်ဝါကိစ္ဆမဏိပဇာနာတိထိတော်ဝါထိတော်မဏိပဇာနာတိဆိုတာ ကျေးဇူးတော်ရှင်လေဒီဆရာတော်ဘုရားကြီးကရှင်းပြထားတာငါသွားသည်ငါရက်သည်ငါထိုင်သည်ငါတော်ထဲ့မှခိုင်းခုချိန်မှာစေတနာနာဒိဋ္ဌိတွေပယ်ဖို့မလိုသေးပါဘူးမြောက်လို့ရွေ့မျောနေတဲ့ဟိုပြည့်ဒီပြည့်ဆိုတဲ့စိတ်ကိုခန္ဓာကိုယ်မှာစုသီးဖို့မနှဲလို့ပါလေလေဒီဆရာတော်ဘုရားကြီးအဲ့လိုရှင်းပြထားတာအဲဆိုတော့သွားတယ်လားလည်းမှတ်တာခလေးလေးတောင်သိတယ်အေးအဲ့တခလေးတောင်ခလေးလေးသိတာနဲ့တရားရောက်ရသိတာနဲ့ဘယ်တူလဲတခြားစီပဲ ကိုလည်းမလုပ်ဘူးပဲနဲ့ရန်တန်ထင်သေးတာကိုလည်းမလုပ်ဘူးကိုကပရိလောက်ပဲစိတ်ဖူးပြီးတော့တရားလည်းမလုပ်ဘူးပဲနဲ့အဲ့ဒါအဲ့ခလေးလေးလည်းသိတာပဲသွားရင်ခလေးလည်းသိတာခွေးလည်းသိတာပဲဇာတ်ထဲမှာလည်းပါတာငါသွားတယ်ငါသွားတယ်ငါလုပ်တယ်ဒီလိုသိတာယောဂီသွားတာယောဂီသိတာအဲ့လိုမဟုတ်လှုပ်ရှားတဲ့သဘောတရားလှုပ်ရှားနေမှတ်တဲ့သဘောတရားမှတ်သွားလာလှုပ်ရှားနေတဲ့သဘောတရားယုတ်တရားတွေမှတ်သိနေတာနံတရားတွေ သွားတယ်လာတယ်လို့ပြောတော့လည်းပဲယုံနာနေသူ့လို့သူ့လို့သွားခြင်းနဲ့စိတ်ကြောင့်သွားတဲ့ယုတ်တွေဖြစ်တယ်သွားတဲ့ယုတ်တွေကြောင့်အဲ့သွားတဲ့ယုတ်တွေကိုရှုမှတ်တဲ့စိတ်တွေဖြစ်တယ်ယုတ်တွေနဲ့နေအကြောင်းအကျိုးတွေဆက်ဆက်ပထမနာမ်ကအကြောင်းဖြစ်လိုက်နောက်တစ်ခါယုတ်ကအကြောင်းဖြစ်လိုက်နာမ်အကြောင်းယုတ်အကျိုးယုတ်အကြောင်းနာမ်အကျိုးသွားခြင်းနဲ့စိတ်ကြောင့်သွားတဲ့ယုတ်တွေဖြစ်တယ်ဒါနာမ်အကြောင်းယုတ်အကျိုးပေါ့သွားတဲ့ယုတ်တွေဖြစ်ပေါ်လာလို့ကြွတယ်လှမ်းတယ်ကြွတယ်လှမ်းတယ်ချတယ် ကြွလို့ကြွတယ်မှတ်တယ်ငန်းငန်းလို့လှမ်းတယ်မှတ်တယ်ချလို့ချတယ်မှတ်တယ်အဲ့ဒါရုပ်ကြောင်းနာကျိုးပေါ့ရှေ့ကပေါ်တာကအကြောင်းနောက်ကပေါ်တာကအကျိုးအကြောင်းကျိုးသဘာဝအဲ့ဒီအကြောင်းကျိုးသိတာပြိဿသမုပ္ပါပဲအများကြီးသိမှာမဟုတ်ဘူးအများကြီးသိကြမလိုဘူးလို့မပြောပါဘူးတတ်နိုင်ပြိဋကသုံးမှုအကုန်သင်လဲကောင်းတာတတ်နိုင်သင်ဖို့ကောင်းတာပဲမကောင်းပြောပါဘူးအဲတကယ်မြန်မြန်ဆန်ဆန်သိဖို့ကပြစ္ဆကယုံနိုင်ရဲ့အကြောင်းကျိုးအဲ့ဒါ ခန္ဓာပရိစ္ဆသမုပ္ပါဆိုတာအခုသဘောတရားတွေရဲ့အကြောင်းကျိုးဆိုတာခန္ဓာဆိုတာယုံနာယုံနာဆိုတာသဘောတရားတွေပဲကောင်းတယ်မဟုတ်ပါဘူးသဘောတရားတွေသိရမှာသဘောခန္ဓာကိုရှုရမှာအကြောင်းကျိုးဆိုတာအဲ့ဒါပေါ့သွားကျင်တဲ့စိတ်ကအကြောင်းသွားတဲ့ယုတ်တရားအကျိုးသွားတဲ့ယုတ်တရားအကြောင်းမှတ်သိတဲ့စိတ်တရားအကျိုးဟာယုတ်အကြောင်းနာယုတ်နာအကြောင်းယုတ်ကျိုးတို့သွားနေကြတာအဲ့ဒါခန္ဓာပရိစ္ဆသမုပ္ပါပဲ အဲ့ဒီအကြောင်းတရားတွေပေါ်မှာညံရှင်းဒုလောဒုလောဒုလောဒုလောဝိသိကိစ္စတတင်ကတတင်ကတည်သွားတာအကျိုးတရားဖြစ်တဲ့လှုပ်ရှားမှုတွေအကျိုးတရားဖြစ်တဲ့သိမှုတွေဟောတာယုတ်တိဏ္ဏနေပါလားလို့အကျိုးတရားတွေပေါ်မှာညံရှင်းလို့ရှင်တက္ကာယဒိဋ္ဌိတတင်ကတတင်ကပြုတ်သွားတာဟောဒီအကြောင်းကြောင့်ဒီကျိုးဖြစ်တာပဲယုတ်ကြောင့်နာဖြစ်တာပဲနာကြောင့်ယုတ်ဖြစ်တာအကြောင်းကျိုးတွေအကြောင်းပေါ်မှာညံရှင်းတော့ဝိသိကိစ္စသေးတယ်တဲ့ အဲတော့များစွာကြားမြင်မေးမြန်းလေကျွမ်းကျင်ဝင်ပြီးမှာဆုံးဖြတ်များစေမိကောင်းစေပြောလေတင့်လျော်တာယုံမပယ်ရန်ကြောင်း၆တန်ထုတ်ပြန်ထကထာအဲ့လိုတန်တရားကင်းရှင်းလို့ရှင်အချိန်နဲ့သွားပြီတန်တရားကင်းရှင်းလို့ရှင်ကျန်တဲ့၃ချက်ပါအကုန်လုံးပြည့်စုံနိုင်တယ်အာယုံ၅ပါးကာမှုတရားဒီပေါ်မှာတမ္မမှုဆွဲလန်းမှုနဲ့သွားမယ်မိမိခန္ဓာကိုယ်ပေါ်မှာတမ္မမှုဆွဲလန်းမှုနဲ့သွားမယ်အာဟုသူတွေနဲ့ပြီးကုသူတွေများမယ် ဟောသူတော်ကောင်းတရားတွေပေါ်မှာတန်တရားကင်းပြီးတော့ဉာဏ်ပညာတိုးတက်ရင်နောက်ပိဆုံးမဉဏ်ဖုန်ဉဏ်အထိမရနိုင်ဘူးလားအေးမဉဏ်ဖုန်ဉဏ်ရခြင်းရင်ဘာမှတွေးမနေနဲ့ကျေးဇူးတော်ရှင်မာစီဆရာတော်ဖရာကြီးရဲ့ဝိပဿနာရှုနည်းမှန်နည်းကိုအဲ့ဒါဆရာတော်ဖရာကြီးတွေဟောထားတာတရားတိတ်ခုတွေနာပါစာအုပ်တွေဖတ်ပါဘုရားတို့ပြောတာအစွန်အဖျားလေးပြောတာဆရာတော်ဖရာကြီးရှင်းပြထားတာအများကြီးပဲစာအုပ်ကြီးတွေအဲ့ဒါတွေကိုကြိုးစားပွားများအားထုတ်ပါတဲ့။နောက်နေ့နောက်နေ့မရွှေ့နဲ့ အဝိဇ္ဇာတို့တဏှာတို့ကရွှေ့လိမ့်တရားကောင်းပါလေဟေးကောင်းတယ်ကောင်းရုံနဲ့မပြီးဘူးတရားအားထုတ်မှရမှာဟောတဲ့သူလည်းအားထုတ်မှရနာတဲ့သူလည်းအားထုတ်မှရအဲ့တော့တရားတွေပွားများအားထုတ်ပြီးတော့ကိုယ်စီကိုယ်ငှမဲ့ညာဖုံညာနိဗ္ဗာန်ကိုလျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း အလုံးကြာကြာသမျှအညာအညာအညာယော Yeah.